ကျေးဇူးရှင်မဟာဗောဓမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တော်စခန်းအတွင်3ရက်5လ2011ခုနှစ်တွင်ဟောကြားတော်မူသောလက်တွေ့ကျင့်စရာဝိပဿနာတရားတော်ဒီလိုမျိုးဆက်နေပြီးတော့ကတွေ့ကြရတဲ့ယောဂီတူဒီရဲ့ပထမပဲသူနာတဲ့တရားပထမ တရားဝင်ရေးဖို့ဒီဒါလာပြီးတော့ဒီမှာနာတယ်ကပုံရင်းကိုဒီပုံချေပေါ်တဲ့ဒီနေရာဘုရားသက်သာတဲ့ပြောပြန်သွားတယ်။တကယ်ကြီးကိုရမှာအခုချောဦးနေတာဘယ်နည်းကို ဒီလိုပါဗျာ20ကျော်ကျော်20ကျော်ကျော်ဆက်ဆောင်လက်ဆက်ဆောင်လက်ဆက်ဆောင်ဘောပြဘောပြဆွဆွဆွဘာဒုတိယဒီဘောဒီလိုဘူမာလာတို့ဟောဒီသာဘူဒီသာတို့ကဘူဒီသာမပါဗျာဘူဒီသာကြီးပါသေးပါမာလာဘူမာလာတော့ပြန်တော့ပြန်ပြီးတော့ပြန်တော့ဘူဒီဘောဥနာဥနာကလည်းပြန်ပြီးတော့ပြန်ပြီးတော့ ဒါပြီးဘုရားသားကမိုက်ကောင်းလို့မိုက်ကောင်းလို့ဘုရားသားနဲ့သဘူတွဲကိုဒေါတော့ဒေါတန်းညုံလားဒေါတော့ညုံလားတန်းညုံလားဒေါတန်းညုံလားဟုတ်လားဒါနဲ့ဘာမှပြန်ပြီးတော့သူလည်းပြန်သွားပါဘူးစံတာလည်းပြန်သွားပြီရှိတော့ဗျာအခုပဲပေးပြီတပတ်ပဲအခုဒီကတော့ကြာနေပြီလေဒီတော့ဘသူတို့ဘုနာကြီးတို့ရဲ့သမားတွေ မရှိတာပဲမရှိတာဘုရားအမှန်ကြီးတော့ရှိတော့ဘုရားတော်ကြီးကြာတော်ကြီးကြာတော့တော်ကြီးကြာတော့ဘုရားကျန်တော်ကြီးကြာဒီတော့ဒီလိုဒူမန်ရာဒီမိမာကိုမာကိုကြီးရလာဟုတ်တယ်ဟုတ်တယ်အာအဲဟိုသူခပ်ပဲဒီလိုသူတွဲပဲဒီသူတွဲပဲတော့ဟုတ်တယ်ဟုတ်တယ်သမီးပြန်ပေါ်ကိုကိုကြီးရတော့ဇာမီကြီးဒီ ဟင်ဘူဒီလာရောတို့တိုင်းဘူဒီကမိုက်ကောင်းတော့မိုက်ကောင်းလုံးလားဟင်ဟင်မကောင်းပါလားမိုက်တော့ဘုံဘုံကြီးလားဘူဒီလာကဘုံမိုက်မှာလားဘုံမိုက်မှာဘူဒီလာရောကိုယ်ပိုင်မှာပေါ်ပြဘူဒီလာပြရေဟင် ဒီနာကီညာရှမ်းတောင်ကြီးရောက်တာကျွန်တော်ပါဗျာ။ဘာသာခံပွဲတွေမှာကျွန်တော်ပါဗျာ။ဟင်တို့ပါတဲ့ဘာလို့ဟို TV ထဲမှာတွေ့လိုက်လို့ဒီပုံမျိုးမျိုးပဲဟိုတို့လည်းချမ်းဟို YouTube လေးချခိုးနေတဲ့ပုံမျိုးပြန်။ဟင်ဒီနာကီညီတွေ့လို့ငါလည်းကောင်းတယ်ဘာလို့ဒီလိုကြီးရှော့လိုက်နေလို့ဟိုပါရှိရမှာ ကိုယ်အိမ်ကနေမလိုက်ဖဲနဲ့တွေ့တဲ့နည်းနဲ့ကြိုးစားမှန်ပါဗျာဟုတ်ဗျာပြီးတော့ဒုက္ခအကာရီများတယ်အင်းမရှိဘူးမှန်ပါဗျာဒီအင်းမရှိဘူးခင်ဗျာအမှန်များများပြောမှာပါ ဟင်ဘုရားမလည်းသူ့ဘူးသူဖိချပဲကြောက်ပြီးပေါ့မယ်သူဖိချပဲရှိသေးတာခင်ဗျာမရှိတော့ဘူးဒီလိုပဲဘုရားမလည်းဖိချပဲကြောက်ပြီးပေါ့ဟင်အဲဒုက္ခကြောင်းနာနာနာနေတယ်ကြောင်းများသူ အဘိမတော်လုံးကလေမိုးရင်းကြတော့ဟိုအိမ်ဝန်နဲ့တူတော့ကူးနေတာဒိုးဘက်ကလှည့်ကူးရတာဗျာတကယ်ဗျာလူလူတို့ကူးကြတာဟုတ်ဒီဘုရားတခါနဲ့ဘုရားအမ တနည်းလေးတနည်းလေးလာနာရရမည်သိညာအလုံးဆုံးတော့မှာပါရပြီပေါ့အဲ့ဒါဘောဟာဘောဒါလေးချိုးကုန်းကဒါလည်းဒါလည်းပါတစ်ဆေချုံးနေတာညမှာတစ်ဆေကွာဘာလို့လုံးဝဆက်သားကြပါလဲသူတော်မလားတိုင်းနာဒီကြတော့ဖရာမဖရာတကလာတော့သူဖရာမိဘူးဆိုတယ်ဒီကိစ္စကိုဘိုးသေးတာပါ မှာဝိညာဉ်ဘောဘောအဲ့ဒါတော့ဖိုက်တိုက်ဖိုက်ပလိုက်တော့ဖိုက်ရေးမှာဒီပြီးတော့မိမဖဲသမားရှိပြီးဖူကြီးရတာတွေ့ကြီးကြည့်အောင်ကြည့်အောင်ဒီလိုနဲ့ကြောက်ပါလားအဲ့ဒီလိုလည်းတိုင်းထိုးလိုက်တာပဲဟင်ဟင်ဒီလိုလည်းတိုင်းထိုးကြဒါနဲ့သူတဘောပြီးမှာ မှန်ပါဗျာပြီးတော့ဒူရှမ်းကြီးကအပြောတော်တော်ကြီးတာမှန်ပါဗျာဟင်ဟင်ရှားတောင်ကဒီတဲ့ပူဒီဘုရားရှင်ဆန်းကနည်းနည်းတူသည်စံတော်ကတူတယ်ဆိုတယ်အပြိုကြီးသေးပဲဟင်ဒါနာပြုတာလည်းအပြိုပဲဟုတ်နော်အပြိုကြီးများတယ်တို့အဲ့တော့တို့ကအကာကြီးကြီးသေးမှန်ပါမရှိဘူးတို့ဟင် တော့ပြန်သွားတာဒီဘောအကာကြီးတဲ့ပြန်ဘူးမှန်ပါဗျာအကာဘူးတော့ကြာကြီးမတည်ဘူးပေါ့မှန်ပါဗျာတို့အိန္ဒိယပြည်ကြည်လေဒါနာကြောင့်အိန္ဒိယပြည်က145ဝန်လူကြီးခဲ့တဲ့နေရာပြည်မှန်ပါဗျာအများတော်ဟိုလိုဒီတိုင်းကြီးကနှစ်ခါလာလာဘူးတဲ့ထင်တယ်မှန်ပါဗျာဟိုသူ့မနေစားတော့ဘူးလေမှန်ပါဗျာဒီကျေပြီးတော့မင်းဘူးလားမှန်ပါဗျာ နေဘူးရွှေစက်တော်လေတကြီးတကြီးနဲ့ဒီကိုဖျားရောက်ဖူတာဟိပြီးတော့ဒုဘယ်နဲ့နေတာပဲကမ္ဘောဒီးယားတစ်ခေါက်ရောက်ဖူတယ်အကောဝတောင်းဆိုတာသူထိုင်းနဲ့ကမ္ဘောဒီးယားနေကြမှာကြရာဖျားပြင်းပုံသွားတယ်ကြောင့်လေတော့မဟုတ်ထိုင်းကလည်းလူကမ္ဘောဒီးယားနေထဲမှာရှိတော့သူတို့ထိုင်းကလည်းသူတို့ပိုင်နေဘာလဲသူတို့ပိုင်နေ အဲဖရာအဲ့ဒီမှာခေါင်းတော့ညာလိုက်အိန္ဒိယပြည်ထဲမှာကြီးတဲ့အဆောက်အဦတွေကလည်းဘလောက်မကောင်းလဲကောင်းလဲခုချိန်ဒီအာချာတာတိုင်ဘူးတို့ဘာတို့သွားတိုင်ဘူးကြီးတွေဖရာယူပွားတွေနဲ့ရုပ်ပြတွေဒါနလေဒါနနဲ့သီလကတရားထည့်ယူတာတာ ပညာရှိမတက်နိုင်ဘူးတက်ပါလားပါနော်မှန်ပါဗျာသူကကရာထိတ်ယုံမတတ်နိုင်ဘူးမှန်ပါဗျာသူကကရာအာပြီးမှန်ပါဗျာကာနာနဲ့ဒီလာပါလေမှန်ပါဗျာအဲတို့ဝိပဿနာပါမှပညာတက်မှာပေါ့မှန်ပါဗျာပညာတက်မှာအနှစ်ပါမှာမှန်ပါဗျာဘုထောဘူးနေတော့ဟင်မှန်ပါဒါနာလေးနဲ့ပြီးနေပြီးတော့ပါဖြစ်တော့ တေနိယပြည်ကိုအောဥပေခံရတော့တယ်ဗုဒ္ဓဘာသာမရှိတော့ဘူးလေမှန်ပါပါဟုတ်နော်အတွင်းမှာအနှိမ့်မရှိတော့သူသူတို့စာပြောပြောတဲ့တိုင်ပင်တော့မဘူကလာဖြစ်တာမှန်ပါကိုကီတော့အီရန်ပေါ့လားအီရန်အီရန်အဲ့ဒါကိုမဘူကလာတွေကအဲ့ဒီလေလေဟုတ်မဘူကလာလေအီရန်အီရန်ဟင်အဲ့ဒီအီရန်ပါပဲအီရန်ဘက်ကလာပြီးတော့ ဖြစ်ပြီးတော့ကိုယ်လုံးကိုအိန္ဒိယကဟိုပရေဒီကိုယ်လုံးဟိုရှုံးသဘောများအိန္ဒိယဒီလိုအဲဒီဟိုမိုးတယ်ပုတ်ထုတ်သဘောများအဲဒီအချိန်မှာတို့ဘုရားဘာသာကနောက်ထပ်ထပ်ပြီးတော့ပြုပြင်စရာမရှိတော့ဘူးလို့ဆိုပြောပြောကြီးနဲ့လူပြစ်တာကိုပါပွဲကြံတော့ပြီရှိရှိတော့လူပြစ်တာဟင် 新疆的老板在工 <laughs> 的都能看上。胖子，哎哎，不招的？啊，招招招工厂的哇！哈，哈， <laughs> 哈，哈，哈，哈， <laughs> တို့လိုကျန်နေရအောင်မြောက်ပြီးမြောက်ပြီးလို့လုံးခါမဟုတ်ဘူးလားဟင်အဲ့တော့ပြန်ပြီးထူတော်ဗျာမရှိတော့ဘူးပေါ့အတရေနဲ့ကြုံလို့ဟုတ်နော်ကြည့်တော့ဘူးဗျာဒီဘူတေဒူကတော့သူတို့မှာကြည့်ကြည့်ပါတော့ဆုတ်ထားတာလေးရှိတော့ကြားထူတော်မယ်လို့သူဟေဒူကဒီတိုင်းဘုရားဘာဟေဒူဘာသာကျန်ရင်တော့ကြဘုရားဘာသာကအိဟေဒူလေးကိုဟိုလွတ်သွားပေါ့ အိန္ဒိယပြည်ကလာတွေမှာဗုဒ္ဓဘာသာတွေအများကြီးတို့တော့မြုပ်ထွက်သွားတယ်ဟုတ်နော်အခုတို့ပါတော့ဟိုရခိုင်ကပွားတဲ့ဆရာတော်ဦးစန္ဒရာမူကြီးလာမသိပါဘူးသူ့လက်ထက်ကစပြီးတော့ခုဒီမှာဟိုအာတို့ဘေကုအာနာဒမေတိယာတို့ဒီကနေခုကိုအင်ကာတို့လက်ထက်ကမှာဟုတ်တယ်တန်း20လောက်ပဲရှိသေးတယ် နား600မှာအိန္ဒိယတရားတန်း600လေဒီတိုင်းတော့ဘုရားဘာသာသန်း20ပဲရှိသေးတာလေဒီသန်း20ပဲရှိသေးတာကပြီးတော့အရင်ဘုရားဘာသာလို့ယူဆရတာပဲလေမှန်ပါအရင်ကဘုရားဘာသာဟိုဓာတ်ခံဓာတ်သူရှိတဲ့သူတို့ဟိန္ဒူတွေမြုပ်နေတာအဲ့ဒါကအကျဉ်း ဗုဒ္ဓဘာသာဝင်လူတသိန်းတော့အဲ့ဒါနှစ်ကြိမ်ဝင်ထားတာပါသေးတယ်သိနေချီဝင်ပေါ့ဗျာအဲ့တော့ဒါတွေကအရင်ကဗုဒ္ဓဘာသာတခံမှုနေမှာပေါ့နော်ဟိအဲ့ဒါလေးမှကိုသန်း20ပဲရှိသေးတယ်ဟိဒီမှန်600မှာလေဘယ်လောက်နေနေကြလဲတော်တော်ပါပါဟိဒီဒုတိုင်းကြီးဟောအမှန်ဒုနေပုံကြီးနဲ့ဟုတ်ပါဘူးဟုတ်တော့ပါပါ ကလားကဗမာအဲဒုဒေကငွေကိုမရရတဲ့နည်းနဲ့ယူတာပဲမှန်ပါလေကထုတ်ပြီးမှမထင်နဲ့မှန်ပါဗျာဒီဝါကြီးအပေါ်ကြီးကရအောင်ကြိုးစားနေပြီမှန်ပါဒုက္ခအေးအေးကြီးမှန်ပါဟုတ်တော့မှန်ပါပြီးတော့ချော်ကုန်းကိုသူတို့တအိမ်ရရင်တဖြည်းဖြည်းနဲ့နှစ်အိမ်သုံးအိမ်လေးအိမ်ဖြစ်အောင်ကြိုးစားတော့မှန်ပါအေးကြီးမှသူတို့တအိမ်တော့ဝင်ပြီးရင်အဲအဲဒီသူတို့ဟိုဝင်ခွင့်မရခင်တော့ပြင်အောက်ကျူပြင်ခြင်းနဲ့ အမျိုးနဲ့ချုပ်လို့ဝင်လာပဲဝင်လို့ရသွားပြီးသူအဲ့ဒါတတိတတိနဲ့များသောအားဖြင့်ဗုဒ္ဓဘာသာမိဂရီယူပြီးတော့ဗုဒ္ဓသူတို့ဘာသာဖြစ်အောင်လုပ်ဖြစ်ထားတယ်။ဒီအဲ့ဒီဗုဒ္ဓဘာသာမိဂရီကမွေးတဲ့ကလေးကသူတို့ဘာသာဖြစ်အောင်ပြုတာဖြစ်တာပဲ။ဒီလူတင်ကန်းကျုံသူစည်းထဲမှာဆိုလို့ရှိရင်အဲ့ဒီဆရာမျိုးသမီးလေးပါဗျာ။သူမြင့်ဆုံးတော်တော်ပေါ်ပါတယ်။အဲ့ဒါလေးကိုကလားက ယူရယူရဗျာအာမေအောင်ရဗျာရတာလေမဲ့တာစူလက်တာမဲ့မဲ့လိုက်ပမာဏမဲ့မဲ့ဘူးမာနာပြီးတော့အဲ့ဒီမပြင်းတာလေဘာမှကိုလို့ပုံလို့သူ့ကိုလူလိုက်ပြီးတော့ထားဘာမှလို့အဲ့အဲ့ဒီကလာဆာကြည့်တာဒီဝါစာတဲ့သူကတော့တော့ဖြစ်တယ်ဟုတ်ကြအဲ့တော့သူတို့ဒီကကြိတ်ပြီးအကြံနဲ့ညာနဲ့နေတာဘုရားအီဂျီအီစေ ဟင်သူများတွေကမရရအောင်မတိုးတိုးအောင်လုပ်နေတာတို့ကချုံပြေဟင်ဟင်ချောဘုံကချောဘုံရှိတော့မလို့ဟင်ဟင်ချောရုံပဲလားဟင်တော်ဘုံပဲတော့ဖြစ်မှာဖြစ်ကြမှာပါဗျာဟုတ်ပါမလားအဲ့တော့သူဒီတိုင်းတရားကလည်း ဒါနနဲ့သီလသမารသူကရှိနေတဲ့ဉာဏ်ကိုကျင့်အောင်မလုပ်နိုင်ဘူးမှန်ပါဗျာဉာဏ်ကတော့တို့မပယ်နိုင်ဘူးလေမှန်ပါဘုရားကလွယ်လို့ပါမှန်ပါဒါနလည်းပယ်နိုင်ဘူးမှန်ပါဒါနလည်းသူကြီးနဲ့သူပဲမှန်ပါတို့ဝေဘူးဆရာတော်ဘုရားကြီးရဲ့တူတော်ပါလေဥဒုမနာတပိတ်အိဆရာတော်ကြီးသွားပြီးတော့ခါတော်ပြီ အဘိအင်္ဂကြမှာပါဟင်စေဒါနာတို့ကြိုးစားတာကြီးအဲ့ဒါဘောတင်နာလို့မတ္တရကနေလက်ခံခပ်ပြီးနေမှန်ပါဗျာဟင်အတ္တရတွေလက်ခံပြီးတင်နာကြီးဘုံကိုထိချမှန်ပါဗျာဟင်အဲ့လိုဒီမလို့အဲ့ဒါဥဒုမနာကညာလာတော့ဝေဖန်တယ်သူလည်းရိယာပဲသူ့ဝေဘူးလည်းရိယာပဲဘာပါလို့တော့ငြင်းกว่าတယ် ဖြစ်မှမဖြစ်မဖြစ်မဘူးနော်ဟင်ကိုကူကြီးတူတော်ပဲကိုညီကွာသွားတာကိုကအဲ့ဒါသုံးတတ်တယ်ဟုတ်နော်အဲ့တော့ညင်ကတော့ဘုရားကလွယ်လို့ဘယ်သူမှပေးနိုင်ဘူးမှန်ပါဘူးဟင်ဘုရားတစ်ပါးသာလေညီဝါဒနာနဲ့တကွာပေးနိုင်လားမှန်ပါဘူးဟင်တို့တို့က အရိုင်းကနေရှင်ဖို့တော့လိုပါသေးတယ်ဆိုပါပါဗျာဒီအဲ့တော့ဒါနကလည်းစိတ်ကိုထိမ့်မပြီးဘူးထိမ့်ပါဗျာဒီထိမ့်ပါဒီလာကလည်းဥပါတော့အာမလည်းဘာနာတိပါဒအာမဘန္ဒီကိုဖေချထိုင်ပြီးမထိမ့်နိုင်ဘူးဗျာမှန်ပါဗျာအားလုံးတို့ဘာနာတိပါဒအာမဘန္ဒီကိုဒီတိုင်းကြီးနေတာမဟုတ်ဘူးလားမှန်ပါဗျာဒီအားလုံးတို့ ဘာမှမလုပ်ဘူးခုနကရေးပါဟေးဟေးဟိုမူစရီနေကအများဆုံးပြောတာနင်တို့ဗမာဘူကခမင်းကထားပဲမှာဟုတ်ကြတို့ကခမင်းကထားပဲဗျာခမင်းကခံပြီးဘာမှမလုပ်ထားဗျာမှန်ပါဗျာဟေးလောက်ရမှာလောက်ရမှာပါဗျာဟေးအဲ့တော့တို့ကဒီလာလည်းဟုတ်ပြီပါဒီမရှိဘူး ရေးကြည့်တာဝိပဿနာရှိဖို့လိုအပ်ပြီးမှန်ပါတယ်ဗျာဟုတ်နော်ဟုတ်ပါတယ်ဝိပဿနာရှိရမှာမှန်ပါတို့သာသနာကဝိပဿနာသာသနာမှန်ပါသမထဘာသာတိုင်းမှာရှိပြီးမှန်ပါဗျာဟိုတို့ဘာတို့ဘုရားမပွင့်ခင်ကလည်းသမထရှိသေးတယ်အိန္ဒူလားအိန္ဒူကတော့သမထယူသွေးပဲမှန်ပါဟုတ်နော်ကဘာတိကလေးကပါတယ်သမထအိန္ဒူဘာသာကသမထပဲလေ ဟိယေရှုမိုးပြန်နေပါရညာတွေဖြစ်ပါလေကိုကိုဟိအဲ့တော့တမထကသာသနာရှိရှိမရှိရှိရှိမဲရှိပါဘူးဝိပဿနာသာနာကိုရင်ကိုရင်နော်ပွဲပါပါဘုရား။ဟောတော့သင်ပေးမဲ့ဆရာရှိပါဘူးပေါ့။မှန်ပါတယ်ဗျာ။ဟင်စာရဲကြည့်ပြီးသင်ပေးမဲ့ဆရာတော့နောင်ရှိမှာဟုတ်။ရှိတော့ပါဗျာ။ဟုတ်ကြ။မှန်ပါတယ်ဗျာ။ဟင် စာရဲကြည့်ပြီးသင်ပြီးဘူးကိုယ်တိုင်သွားဝေးရောမှန်ပါဗျာကိုယ်တိုင်ကအထုတ်ဘူးမှမှန်ပါဗျာကိုယ်တိုင်အထုတ်ဘူးသားကိုယ်တိုင်ကြနိုင်တာဗျာမှန်ပါဗျာဒါမို့စာရဲပါတာပြတာကြတော့ကိုယ်တတိပါဖြစ်နေတယ်ထိန်းလို့ပြင်ပေးလို့မပြင်တတ်ဘူးမှန်ပါဗျာဟင်ကိုယ်တိုင်တွေ့မှဒီယောဂီဘာဖြစ်နေလဲဒီဒါကိုဘယ်လိုမှပြင်ပေးလို့ရတာဟုတ်ဗျာအဲ့တော့ဝိပဿနာကအာရဏကုန်ကိုမှန်ဗျာမှန်ပါဗျာ ဒီဒီဝိပဿနာကိုရေးတို့လက္ခဏာထဲမှာလည်းအနာတ္တလက္ခဏာသာသနာနဲ့ကြုံမှတွေ့မှန်ပါဗျာအနိစ္စဒုက္ခကတော့အများအားရှိသေးတယ်ဟုတ်နော်မှန်ပါဗျာအနိစ္စလည်းအများအားရှိတာပဲဒုက္ခလည်းအများအားရှိတာပဲဘာသာတိုင်းနဲ့ဒုက္ခလည်းဒုက္ခဒုက္ခဒုက္ခတိုင်းနဲ့ပါပဲမှန်ပါဒီ ပေါ်ကုန်အနာတ္တနာတ္တလို့ဘယ်နှခါပေါ်ဘူးပေါ်ပါတယ်အနာတ္တလို့လေအနာတ္တဘယ်နှခါပေါ်ဘူးလို့ဒုက္ခကပေါ်ဘူးပါဟိပါလားပါဗျာဘုရားဘာသာတော်အနာတ္တကိုဘယ်သူမှမအော်ဘူးเนาะမှန်ပါဗျာဟိမအော်ရတဲ့အနာတ္တရဲ့ဆန့်ကျင်ဘက် ဒါငါ့ကိုငါပိုင်နေကြည့်နေတာလေအတ္တပါဗျာအတ္တပါဗျာအတ္တအတ္တမှန်ပါတယ်ဗျာဟင်မှန်ပါဗျာအဲဘုရားဟောတာကအနာတ္တသောဘုံကဘာလို့အတ္တပါဗျာဘုရားဟောတာဘယ်လိုလို့အနာတ္တပါဗျာသောဘုံကဘယ်လိုယူလို့အတ္တပါဗျာဟေးဟေးဟေး ဘုရားဘာတော့ဘုရားအတိုက်ခံလို့ပြောဖို့ဟုတ်နော်ဒီလိုဘုရားနဲ့တည်းဟိုပေါ်ပါဘူးမပေါ်ပါဘူးဟုတ်ကဲ့နော်ဟိုဘုဒ္ဓသာမေးရမှာဘုရားမေးတာလည်းမတွေ့တာအဲ့ဒါလည်းရတယ်တဲ့ဒါနာမည်လေးနေတာနာလေးနေတယ်ဗျာနာလေးတယ်ဘုရားတဲ့ဘုရားတဲ့ဘုရားတဲ့ဘုရားတဲ့ဟုတ်ကဲ့ ဇေဒီနဲ့တက်လာလားယူသွားနဲ့တက်လာလားတက်တက်တက်တက်လာတယ်ဇေဒီနဲ့တက်လာယူသွားနဲ့တက်လာတယ်အဲ့ဒီပြီးတာကိုအဖိုးတကယ်ဖျားနဲ့တက်မှာမဟုတ်ဘူးသူတက်ဇေဒီနဲ့တက်တယ်ဒီအဖိုးတဲ့ဇေဒီနဲ့တက်မှာပေါ့ကြောင်းဇေဒီနဲ့တက်ပဲအဖိုးတဲ့ဖျားနဲ့တော့တက်မှာဟုတ်ပေါ့ဟင် စေတော်တို့ဒီအနာတသာသနာဒါဖရာဘုရားပြီးတာနော်မှန်ပါဘူးအဲဒီအနာတမြင်မှာလေးပေးဝိပဿနာဉာဏ်စေသိကနေပြီးမဲ့ဖို့ကိုကုနိုင်တာမှန်ပါဗျာဟုတ်ဗျာမဲ့ဖို့ဒီကုနိုင်အောင်ဟောဒီအနာတမြင်မှာမြင်အောင်တို့ကကြိုးစားမှန်ပါဗျာ မဖို့ဘူးကြီးမှန်ပါဗျာအဲသာသနာတော်ပိုင်လို့ပြောတာမှန်ပါဗျာဟုတ်လားခရီးသားသမီးအမိခံသားရင်အနည်းဆုံးအပေဝတ်ကတော့လို့ရမယ်မှန်ပါဗျာဟေးအဲဖယားနဲ့ရိယာသာကဖြစ်ပေါ်တာလေမှန်ပါဗျာဟုတ်ပါတော့မဟုတ်ဟုတ်ပါဗျာဟေး ကျောင်းကတက်သွားမှလားအောက်ပြန်မှလားတက်သွားပါဗျာတက်သွားပါဗျာဟုတ်ကဲ့ပါဗျာဒီလိုဘုရားရဲ့ဘုရားမြတ်ရိယာကတက်တက်တက်ကျောင်းကအောက်ပြန်နေဒီပြေဘုံဘဝကလို့ဆိုတော့တဲ့အောင်လို့သာပါအနေဒုပေဝကတော့ကြိုးရမှာမှန်ပါဗျာတို့ပါတော့ချုံဖုန်းကြီးကိုရှိသေးလားမရှိတော့ဘူး ဒါနဲ့ဒါလည်းဟိုးတယ်ပုံထားတယ်မှာဘသူညာမိုးလိုက်တာကိုပုံမဟုတ်ဘူးဟင်ဒီနောက်ဆုံးတော့ဘုန်းကြီးနောက်ဘုန်းကြီးနောက်ဘုန်းကြီးနောက်ဘုန်းကြီးရဲ့ပြီးပါဒီဘာမှဘုန်းကြီးပြီးဟောသူကြီးကလားအေးအေးအေးသူဖရာကသူကိုယ်တိုင်နိဗ္ဗာန်ဝင်ပြီးတော့သူ့တကာတကမဖြစ်တဲ့တို့နာတပိနဲ့ဝိသခံလေမှန်ပါဗျာသူ့ကိုသောတာပန်တိအောင်လုပ်ပြီးသွားတယ် မှန်ပါပုဂ္ဂိုလ်တိုင်းကတော့နိဗ္ဗာန်ပြီးအပြီးသွားပေါ့သူ့တခါရင်တခမာရင်ဖြစ်တဲ့ဝိသကာနဲ့နာပိဒါတော့သောတာပန်နဲ့အဆင့်နဲ့ထားခဲ့တယ်မှန်ပါအပေဝကကျုံအောင်လေဟုတ်ဗျာဒီအဲ့တော့ကျောင်းဘုန်းကြီးကသူကဟောပဲကြံကြွားပါဆောက်တာပါဟုတ်ဗျာ ဟေးဦးဘိုးမေးရမှာပဲဒီနေ့ရင်းနေတာတော့ချောင်းဘုံကြီးလားအဲ့ဒါမရင်းနေတာတော့ရင်းနေတာဟုတ်လားဘုဒ္ဓေသာချောင်းဘုံဘုံကြီးပြေပို့လိုက်တာတော့အောက်ပို့ပို့လိုက်တာပြေပို့လိုက်တာပြေပို့လိုက်တာတော့ဘုဒ္ဓေသာဘုရားပဲပို့လိုက်တယ်လေချောင်းဘုံဘုံကြီးနိဗ္ဗာန်မှုပဲဘယ်သိကမှလို့ဘယ်သိကမှလို့အဖို့စိတ်ကလည်းမသိပဲနဲ့ ဒုစာရေကဆိုတာကြတော့သာဥပါရိတိတနိဗ္ဗာန်အနုပါရိတိတနိဗ္ဗာန်လို့ခေါ်နိဗ္ဗာန်နှမျိုးသာဥပါရိတနိဗ္ဗာန်ဆိုတာကိရိတာရောကုန်ပြီပရိနိဗ္ဗာန်မဆံသေးတာဘူးပြောတာအနုပါရိတိတနိဗ္ဗာန်ဆိုတာပရိနိဗ္ဗာန်ဆံသွားတော့ဟိုခန္ဓာငါးပါးမှမရှိတော့တာမှန်ပါဗျာတို့တိုက်တည်တဲ့နိဗ္ဗာန်ကနှစ်ခုရှိတာမှန်ပါဟင်အဲမောင်တို့ဟိုစာသင်ဦးလေးဆိုရင်တော့မြေပုံဗမာပြည်မြေပုံတွေ့လာလိမ့်မယ်အခုဘက်ကကြောက်တကားနိဗ္ဗာန် သိလားမောင်တို့မြေပုံတော့လို့ခုမှပါဟင်တို့ချမ်းကြောင်းသားတွေမပါဘူးလားဟင်ကိုဟင်းသရအပဲကြတော့နိုင်ပါနိုင်ပါနိုင်ပါရဲ့ဟိုဘက်အဒီဘိုးဟိုဟိုဟာပြီးတော့လေဟင်းသရပြီးတော့ဟိုနတ်ဟုတ် နမောဝိဘုဝေကျတော့နိဗ္ဗာန်သွားရှိတယ်နိဗ္ဗာန်ကမျိုးရှိတာတို့လေဟောတော်ကနိဗ္ဗာန်နမောနိဗ္ဗာန်နမောနိဗ္ဗာန်ကအမေသာထွက်ထားတပိတာရုံကသူ့ရုံကနှစ်ချက်ရှိတယ်တော်ကနိဗ္ဗာန်ကငါထွက်တယ်အဖို့ဘယ်နိဗ္ဗာန်ကိုလိုက်တာလဲလူတိုင်းဒီမှာနိဗ္ဗာန်ကနှမျိုးပူတာငါနိဗ္ဗာန်ပူကလားငွားနိဗ္ဗာန်ပူကလားကိုမရပါဘူးတို့တော့ စိတ်ပေါ်ဘူးဘူးဟေးဒီဘိုးလိုတော့ဟင်ဒီနာမောလေးပါသွားရှိပြီဘိုးလိုရွှေသားလေးဘုရားကြီးကိုပြည်တော်ကိုအပူကြားရွာလေးနာမောနာမောနာမောဟင်အဲဒီနာမောရဲ့ဟိုကမလေးပါသွားမျိုးပြုနေပြီပါနေပြီပါဒီလိုကိဒီဒီပဲဟုတ်ရောအဲတော့တို့သံဃာဘက်ကလည်းသံဃာမှုပဲလို့ရဘူးဟင် တို့တန်ခါလေးကြောင်းနိုင်ဘုံကြီးကကြောင်းဒီလေးကြီးထိုင်နေတာမဟုတ်ဘူးကြောင်းနိုင်ဘုံကြီးပြီးတော့ဘုဒ္ဓတာနဲ့ကိုသူအမြဲတမ်းဖြစ်မှနေမှာပါဟေးဟိုအာသူမကတော့တော့ဘုံကြီးကြတော့သူနာမိလောင်လာတော့ဘာမှမလုပ်ဘူးကွာဟေးဘာမှမပြောသူအဘုံကြီးကသူဘုံကြီးကြတော့ နောက်ဘယ်လိုရှင်းနေညာလိုရှင်းခိုင်းနေတယ်တော့အေးကိုယ်ဒီပါသတိရောကိုယ်ဒီလာဖြစ်တာဒီဘုဒ္ဓသာဘိမာအဲ့လိုပြောဟိုကမခံနိုင်သူအဲ့လိုပြောအောင်လားလို့ဟင်ဟင်ဟင် အဲဒုဘုံကြီးရလည်းကျင့်ရမှာရအခုဘုံကြီးဒုဘုံကြီးတွေကဈာကြောင်နေမှန်ပါဗျာအရင်ကတော့တောင်းသားတွေကိုရင်တွေတောင်းလို့ပြလို့သင်ကြီးပြီးတရားရှိသေးအခုတောင်းသားနဲ့ကိုရင်ကလည်းတောင်းဆရာဆရာမတဲ့တဲ့အားရရမှန်ပါဗျာဟုတ်ကြဒီအဲတော့တို့ကျိုးကျောင်းသားငယ်ကြီးကြီးအောင်ပြဖို့လေသူတို့မှမရှိတော့ဘူးမှန်ပါဗျာဟင်အဲတော့ကျောင်းပေါ်ပါလို့ခိုင်းနေလို့ပြောတာ ဟုတ်ကလားဟုတ်ကလားဟင်ဒီလိုချုံနဲ့ဒီချုံဘုံများတော့ကြောင်းတိုင်းနဲ့အိမ်တိုင်းနဲ့နေမှာပါဟင်ကြောင်းတိုင်းနဲ့အိမ်တိုင်းမလားဟင်လောက်စမ်းပါပြီးတော့တို့ကသက်တမ်းဒူဒီလူနာဖြစ်တာမှန်ပါဗျာအရင်ကတော့120 130ဆိုနည်းနည်းတော်သေးတယ်မှန်ပါဗျာဟင်ဘာသက်တမ်းဒူဒီမှန်ပါဗျာအဲတော့တို့အသက်အစိတ်တော့ထိအောင် ဖြောင်းမြပြောစုအဲ့ဒီချိန်ကြတော့လေပညာရှားနေရတာနဲ့လူလောကလို့ဘာလို့ပါသိဘူးမှန်ပါဟုတ်နော်50ကျော်60ကျတော့လေသူအကြပြီးဘာမှမလုပ်နိုင်ဘူးဒါတွေသမီးတွေမိကိုပြီးကိုကနောက်ကရောင်သားလောက်တန်တော့တာအဲ့တော့တို့ပိုင်တာအဲ့ဒီနှစ်ခုကြားမှာအရွယ်လဖြစ်တဲ့အသက်အစိတ်တော့ပဲပိုင်နေတယ်မှန်ပါဗျာအသက်အစိတ်တော့မှလေတို့အိမ်တော်ကြတာဆို10နှစ်လောက်ကအိမ်ထိုင်ချဖို့စီးပွားရေးထိုင်ချဖို့ ဟင်ဆယ်နှစ်လောက်နဲ့ဒီဘက်ကမလုံနိုင်သေးဘူးလုံနိုင်ပါမလားလုံနိုင်ပါဟင်သင်္ကာလည်းရှိတရားအောင်ပါလိပြီးတော့စီးပွားရေးလည်းရှိတရားအောင်ပါလိလုံနိုင်သေးဘူးဗျာအဲ့တော့တို့လုံနိုင်လား35နှစ်က90ချာလောက်ပဲရှိတယ်မှန်ပါဗျာသူအားတဲ့ဆုံးလေမှန်ပါဗျာသူရတဲ့တာဒီအချိန်လေးပဲတင်မှန်ပါဗျာ 35က50ကျော်50ကျော်ကြီးတွေးဆုံးပြီ။မှန်ပါဘူး။အခုခေတ်တည်းဆိုတွေးတန့်ပြီပေါ့ဗျာ။အောက်ကူမကြသေးတော့တန့်သွားပြီ။တွေးမဟုတ်တော့ဘူး။မှန်ပါဗျာ။ဘာမို့တွေးမိနေတဲ့ညာမထက်တော့ဘူး။မှန်ပါဗျာ။ဟုတ်နော်။အဲ့တော့လောကီလိုလိုလောကုတာလိုလိုဟောဟောဒီ90ဒွန်းလေးတာတွေးထက်တာတွေးထက်တုံညာထက်တဲ့မှန်ပါဗျာ။ညာထက်တဲ့ချင်းကလုံးချင်တာကိုလိုလိုအောင်တော့မှန်ပါဗျာ။ဟုတ်ဗျာ။ သေတော်တို့ကတက်တန်းသူလေးလူလာဖြစ်တာမှန်ပါရဲ့ဟင်မှန်ပါသေတော်တို့ကဟိုပြောကြလို့ဆိုရင်ဟို35က50ပေါ့ဗျမှန်ပါဟုတ်နော်မှန်ပါဒီမှာတော့35နှစ်လောက်ကြာမှာမှန်ပါတယ်ဗျ35နှစ်လောက်ပဲရှိကြမှာတော့ဒုက္ခဒုက္ခဒုက္ခဒုက္ခဟုတ်ဗျကျန်တဲ့ဒုက္ခရှာနေတဲ့လက်ကိုလေနေချာရှာကြီးရှာပေါ်ကြံနေရှာကြီးရှာပေါ်ကြိုက်တာနေရှာအဲ့ဒါကသာသမီထားကြရမှာမှန်ပါတယ်ဗျာမှန်ပါတယ်ဗျာဘာယူသွားလို့ရမှာလဲမရပါဘူးဗျာအာမရဘူး အာမရဘူးဟင်အဲဒါနာလေးတော့နဲ့ဒိဋ္ဌိမနေနဲ့ချောဘုံနာတစီရီဖြစ်ပါမှန်ပါဗျာဟင်ဘာကြောင့်ကြိုးစားမလဲအခုပေါ့ဒါနာနဲ့ဘယ်လိုလုပ်ပြီးဟိုတစီကတော့အလုံးပါဘူးဆက်တယ်ဟုတ်ကဲ့ဘုရားနာတဲ့ဆက်ပါအမအေးဟုတ်ပါဘူးလားဟင်ဟင်အဲဒါနာလောင်းတဲ့ကတော့ချောကုနာတစီဖြစ်ပါဗျာဟင်ဟင်တစီပြေတော်လာပြီဟင် ဟင်တစီဖြစ်တော်လားဗျာဟင်တစီတော့ဖြစ်ပါဗျာတို့ပါအဖြစ်မှာမဟုတ်ဘူးဟင်မဖြစ်ရတော့တော့တို့ကဝိပဿနာပြီးတော့ခက်တာကဝိပဿနာဆိုရင်အဲတို့ဘုဒ္ဓသာတို့နဲ့ပြောလို့ရှိရင်တော့ဘာလို့ဓာတုမှာသွားပြီးဟိုတလားသခဝင်ဟာတလားသခဝင်ဟာအဲဒါကိုထင်းမိတာမှန်ပါဗျာဟင် အဲဥဒိုးကြီးနှောင်းကြီးရှောင်းကြီးဘုရားကြီးဝင်ရှူကြီးရတာဒီဘုရားကြီးဝင်ရှူမှာနှောင်းတော့ဘူးဥဒိုးနှောင်းကြီးတွေ့နေတယ်ဒီဒီပြီးတော့ဘသူတို့ဘုရားကြီးရှင်မှာပဲနှောင်းကြီးထွက်တာမတွေ့ဘူးဆိုအာဆိုဘုရားတို့လိုက်မှာဘုရားကတော်တော်ဒီထင်တယ် သိလားသူသိလားနှခေါင်းနဲ့လေးကိုမတွေ့လားဟင်ဟင်ဘုန်းဘုန်းနာကြီးနဲ့ခေါင်းမသိတွေ့လို့လေဘုဒ္ဓကြီးဝင်ချိုးတော့လည်းခေါင်းလေးဟင်ဘာလဲပူရအောင်ဗျာဟင်သူဘာလို့တော့လားဝရိယလွန်နာပေါ်ဟုတ်လားကိုကဟိုရွာတဲ့စိတ်တိုင်းလုပ်တာကိုရွာတဲ့ကလောက်ယူတာ ။ရွာတဲ့လုပ်ငန်းကလုတ်ပြီးယူလာတာ။ဒါကပွဲကြည့်တယ်လို့နှာခေါင်းသူ့ဟာသူပူလာလေးကိုတတိလေးနဲ့ကပ်ပြီးကြည့်နေရုံပဲ။မှန်ပါဗျာ။ဝင်လာတဲ့ဝင်နေတာမှတ်နေတယ်။မှန်ပါ။ထွက်လာတဲ့ထွက်တယ်သာမှတ်နေတယ်။ပြီးလို့မသိဘူး။မှန်ပါဗျာ။ပြီးအောင်လို့လိုက်မလုံးနဲ့မရဘူး။မှန်ပါဗျာ။ဝရိယလွန်လေသူ့ဘာတော့ ဟိုစိတ်စည်းလုံးလေးမရှိသေးမှန်ပါဗျာစိတ်စည်းလုံးမှုမရှိသေးလေထွက်တာမသိသေးမှန်ပါဗျာစိတ်စည်းလုံးမှလေကစည်းလုံးတာလေမှန်ပါစိတ်စည်းလုံးတော့လေမစည်းလုံးဘူးမှန်ပါဗျာဒီမစည်းလုံးတော့ဝင်ငယ်ရောဝင်မှမသိထွက်လို့လည်းထွက်မှမသိအဲ့ဒါလုံယူလို့ဗျာမှန်ပါဗျာဒုက္ခိုင်းတာကလုံတာမဟုတ်ဘူးအမှတ်ခိုင်းတာပါဗျာ ဟင်ပွဲကြီးတယ်လို့ပေါ့မှန်ပါဗျာပွဲကြီးတာလည်းတို့ရုပ်ကြီးရုံသက်သက်ပဲမဟုတ်ဘူးလားမှန်ပါဗျာကောင်းအေးအေးနဲ့ကြီးရုံသက်သက်ဗျမှန်ပါဗျာဒါလည်းနှကောင်းလေးတူတာလေးတို့တို့တို့ဗျာအိတ်တော်နေလေသူ့ဘာသူရှူသူ့ဘာသူဆိုင်နေတာပါမှန်ပါဗျာတို့လိုရတာမဟုတ်ဘူးဟုတ်ပါဘူးဗျာအိတ်တော်နေလေမှန်ပါဗျာသူ့ဘာသူရှူသူ့ဘာသူဆိုင်နေတာမှန်ပါဗျာအဲ့ဒီတိုင်းပဲတို့ကဒီမှာလေဟိုသူ့ဘာသူရှူသူ့ဘာသူဆိုင်နေတာဒီဟောတတိလေးကထားလိုက်မှန်ပါဗျာ ဝင်နေဝင်မသိလို့မှားလိုက်တာဘာမှမတွေ့ဘူးထွက်တယ်ခမသိလို့လားမှားရတယ်ဘာမှမတွေ့ဘူးမှန်ပါဗျာသူလည်းအဲဒီကစားသေးတာမှန်ပါဗျာမရနိုင်ဘူးမှန်ပါဟေးအဲ့ဒါသိရှိရှိနဲ့မှန်နေမှန်ပါဗျာသိရှိမှုလိုအပ်တယ်သိမှန်ပါရမယ်ဇွဲရှိရမယ်မှန်ပါဗျာဟုတ်နော်မှန်ပါလည်းရှိရမယ်ပြီးလည်းခံလိုက်ရမယ်ဇွဲလည်းရှိရမယ်မှန်ပါဖြစ်နိုင်ရင်မှန်ပါ အတိတ်ထန်နဲ့ယူမှန်ပါဗျာသူတို့ချော်ဘုံတော့ဘာရှိတယ်မသိဘူးတို့တို့ငါတော့နာရီမရှိတော့ဖျောင်းတယ်မှန်ပါဗျာတို့ဟို24တိုက်တို့မှန်ပါဗျာဟိ24တိုက်တို့24တိုက်တို့32တိုက်တို့က45မိနစ်ကြာတယ်မှန်ပါဟုတ်ဗျာ24တိုက်တို့ကတနားကြာတယ်ဟုတ်နော် သူ့ကိုဒိဋ္ဌာနဲ့တင်ကြီးနေဆိုအောက်မှာမိသားမရှိအောင်ရှင်းထားရတယ်မှန်ပါဗျာဘာမှမရှိမှအဲ့ဒီကိုသူ့ကို24တဲ့တို့တတိုင်းပေါ့ဗျာဟောဒီဖျောင်းတိုင်းတတိုင်းမကုံမချင်းငါမချဘူးမှန်ပါဗျာသူကအဲ့ဒီလိုလုပ်ခဲ့ရမှန်ပါဗျာဒိဋ္ဌံဒိဋ္ဌံမှန်ပါဗျာအထူးရတိချက်ကိုမှန်ပါဗျာဟုတ်ပါမှန်ပါမိလောင်ညာလောင်မစီ မထားဘူးကြီးကြီးရင်ကြီးပဲဖြစ်မထားဘူးမှန်ပါဗျာဓမြတိုက်ရင်တိုက်ပဲဖြစ်မထားဘူးလူရဲပါမလားလူရဲပါဘုံကုန်ပြီလူရဲပါတော်နေမိသွားကြောရိုက်ပါဘယ်လိုလုပ်လဲလေလေပဲမောင်းနေပါလေဗျာလေပဲမောင်းနေရိုက်တယ်မှာဟိုဘာမှမပြောဘူးတော့ ဘာမှမပြောလို့တော့ဘူးလိုက်လိုက်ပြန်ပြန်ပြေးကုန်တော့ဘုဘုစီလက်ခံဟောဗျာဘာပြောဥပ္ပါဗျာလူရတော့မဟုတ်ကြိုးစားရမှာပါဗျာလောက်ရမယ်ကြိုးစားမအင်းဟုတ်ပါမလားဗျာလောက်ကြည့်ပါလောက်ကြည့်ပါမယ်ဟေးလောက်ကြည့်ပါတို့ပါတော့သူတို့ပြောတာဗျာတို့မဟုတ်ဘူးဒီလို့လုံးမိကြရင်သီလယူဖြစ်အောင်ယူလိုက်ပါမှန်ပါဗျာ ဟင်သူတို့ပြောတာသူတို့ပြောတာတို့မဟုတ်ဘူးမှန်ပါဗျာဟင်သူတို့နဲ့ဟိုသူရိဖရာမှာတွေ့တော့ငါသူကပြောတာဒီကိုကိုကြီးတွေကကြာကျွတ်တို့ကြတော့ဟိုဟိုသွားလိုက်ပေါင်းဒီသွားလိုက်ပေါင်းကိုငါလုံးလိုက်ပေါင်းဒီဟာလုံးလိုက်ပေါင်းနဲ့ဟဲ့ကျွတ်တို့အဲ့လိုလုပ်နေတော့သူတို့ကစောင့်သလားအဖရာကိုမေးကြည့်အဲ့တော့သူကမြေဒိဋ္ဌဝင်ပြီးသားယူသလားလို့မေးကျူးတဲ့ပါရဆိုယူဆောင်မယ်ကွာ ပြီးတော့ချဖို့မလိုဘူးတို့ပါလားလားဟိုဇနကပြီးမှာပါသမာဓိတွေ့စီပါဒီလာနေကြီးတဲ့ခုံချတာမဟုတ်လားဒီမောပြတော်လေစီပါဒီလာနေကြီးခုံချတာဟိုမနိမိခရာနေနေလို့မမရဘူးသူကဝီတောင်းခံလေမနိမိခရာတို့ဘာတို့ကိုသောနာတစ်ချိန်တစ်ပါးသွားကြဖို့ဘာဘာချော်ကုန်လေဟင်အကုန်လုံးတော့မသိဘူးခဏတို့သိလို့လား ကိုယ်သမားတစ်ကြိမ်တစ်ပါးကဟိုလေးမတောင်းကကိုယ်မတောင်းကရေးမတောင်းကသူ့တောင်းနဲ့သူအတူကိုသွားရတယ်လို့တိနာရှိသူကိုသွားရတာလူတိုင်းငါတဲ့ချော်ဘူးကလူတွေသာတယောက်တစ်ချိန်ပါကြတယ်ဘာပါဘူးခဏတော့ဆောင်မများချိန်မနေနဲ့တိနာရှိသူကိုသွားတိနာရှိသူကိုယ်ကကိုယ်ပေးမသိသေးဘူး မှန်ပါဒီဘွားဒီဒီဒီဘွားဒီဒီမသိသေးရမှန်ပါဗျာဟုတ်နော်ဟုတ်ပါတယ်အဲရောမနီမခေရာတို့အဲတခါကြီးတို့သိနေကြတာပဲဒီတဏ္ဍာကဝရှိပါတိရာယူတော့ခုန်ကြတာမဟုတ်လားမှန်ပါသူကတော့ရှိပါတာနဲ့ရှိပါဟိုထိုင်နေတော့ရှိပါဘာလို့မရမှာလို့မှန်ပါကထိုင်တွင်းကထိုင်တွင်းမရပါဘူးဟိဒုစာအတိပါသာကဒုကဘုံကြီးလူတွေတွေ့ရဟန်းကဘာကဒုဘဝကလည်းတော့ဟင် ဟိုပသိမ်သာနာရံဒီမီတို့ကိုကြီးနဲ့ဆိုတာနဲ့ပฏิပက္ခဖြစ်တဲ့အချိန်မှာတို့ကြားညပြီးပြီးခေါ်လိုက်ဟေးဟိုဟိုဦးနေကြီးတခါပါတာပေါ့ဒီကမှာအော်အဲ့တော့လို့ဘုန်းကြီးတို့တဲ့နိုင်ငံနဲ့တော်တော်ဆက်တာပဲဟုတ်ဗျာဘုန်းကြီးဆက်တာဒီဘုန်းတို့ထားပါတာဟုတ်ဗျာဟေးအဲ့တော့သူတို့ကခိုင်းတာပဲခဏကြောင်သိချင်လို့ရှိရင်နဝင်းကဒီလာနဲ့ ကိုရဲ့လောက်လုံကြည်စမ်းပါလို့ပြောโอ้ทําไมงาคันมันลุกอยู่ล่ะหึခဏခဏခိုင်းမှများတော့ဒီလိုဆိုရင်အခါမိမသူရင်မရဘူးလားဗျာ။ဘာလို့ဆိုရလဲဆိုတော့ကြော်သိနေပဲရပြီ။ဒါနဲ့အဲ့ဒီအခါမိအဲ့ဒီပဒီကိုပါစိတ်ခံပြီး အဲဒီဒီလာယူလိုက်တာပဲလေမှန်ပါပဲဒီလိုတော့ဒီလာယူပြီးတော့စာရင်နာစာတော့ကျင်နာတော့လုံးချင်တာလို့ပေါ့မှန်ပါဒီဒီလာယူပေါ်ဒီဒါပြီးအဲဒိဋ္ဌာန်နဲ့ဒီရောဒီလဲအိတ်တာပဲလေ အာပြီးကျုပ်ကကြွားပြီးတယ်ကျုပ်ဥပုကဘူပြီးစင်ကြတာသိတော်ဒီတော့ဘုလုံးတော့လုံးတယ်လေကျော်ဖို့ကျုပ်လည်းပြုံနေတယ်ဘုရားမှာဘာသာမေးပါဟင်ကိုယ်ကဘာမလို့ဘုရားမှာဘာသာမေးပါဟင်ဘုရားမှာဥပုနဲ့ကျုပ်ဥပုဘယ်သူကသာမချင်းတော့တဲ့လူတို့ဩဇာပဲလေ စိတ်တော်ကောကာယကံလည်းလုံပါပြဝစီကံလည်းလုံပါပြအဲ့ဒါဒုက္ခသူပေါ်တယ်အဲ့ဒါဒုက္ခကပူစင်ကြတာဗျဒီလိုက်တာလူကျင်တာအဲ့ဒီတိလာယူဖို့ငါးပါးဖြစ်ဖြစ်ယူပြအောင်ကြီးမှန်ပါဗျာဒါဖြစ်လို့တော့သမာဓိထူတော်ရင်တိလာမပါဘဲမရဘူးဟိတိလာခြေခံဒါပြီးမှပညာတက်ရမှာကိုမှန်ပါဗျာတိလာနဲ့ပညာကြဖို့သမာဓိကပေါင်းဖို့တရားလေးမှန်ပါဗျာဟုတ်တော့ ယူရပါသီလားဆိုယူပြအောင်ဒီဒါလို့ယူနာဝါပါမယ်ဗျာဘာမှမယူနိုင်ငါတော့လို့ယူပါမယ်ဟုတ်နော်ဆောက်တာပြီးလို့မှန်ပါတို့မှတ်တာပဲဝင်နေဝင်နေမှမှာမှန်ပါထွက်တယ်ထွက်တယ်မှမှာမသိဘူးမှတ်တာနေတာမသိဘူးမှန်ပါသိရှိရှိနဲ့မှာမှန်ပါတို့ကကြည်ခိုင်းတယ်လေချော်ဟိုဒီလေပွဲကြည့်တာဟိုက9နိုင်မှာပြဒီကဘယ်ချိန်ကသွားဘူး ကိုယ်ဝင်ကိုယ်ဝင်ပါပါဟင်ကိုယ်လိုက်တယ်ဆိုတော့ဟုတ်တယ်ဟုတ်ကလားဟင်ဟုတ်ပါမလားဗျာဟိုကိုကြီးမှာဘာလို့ခံမမသိပါဘူးဇာတ်တစ်ဖွဲ့လာတာဟိုမိုးရင်းကြီးဒီပြောအောင်လို့တန်ခါကလေပွက်ဒီတွေကနေတော့ချော်ဖို့လို့လေပဒါလို့ပေါက်လိုက်ကြတာတဲ့ချောချောနဲ့ခုနှစ်နာရီတော့ပါတာ 大哥，那恐怕了，哈哈哈哈哈哈！都到这一步，都做做的了，那不咱都做过多的了？哎，哎，所以莫怕，别个来打鸡米打来的，鸡米打来的，哎，那还我我搓麻将了，没说跟他鸡了，哈哈哈哈哈！如果能不跟他鸡了，来来着，那互相不跟他鸡一 စိတ်ရှိဖို့လိုအပ်တာ။အင်းနှုံးကရွာသေးချောကိုလုတ်ချင်တာလုတ်နေတော့ကဝေမောင်းမသိဖွဲ့မောင်းမသိမှန်ပါပါအခုဝေမောင်းသိလားဖွဲ့မောင်းသိလားတဲ့ဆိုတဲ့ကဖော်ဖို့တော့ဟုတ်သွားတာမှန်ပါဗျာဟင်အရင်တော့ဝေမောင်းသိလို့လားသိပါဗျာဟိုပါတော့သူတို့သဘာဆိုင်တော့ကမှန်ပါဗျာသိလားသိပါဗျာဝေမောင်းသိဖွဲ့မောင်းမသိကြောက်ခုံကလည်းမသိသိပါဗျာ ဟင်ဘာမှမသိတာအခုတတိရှိတော်ဝင်မှန်းသိဖို့မှန်းသိတယ်မှန်ပါဗျာဘယ်တော့ဆင်းမြင်လာသူမြင်ပါလေဗျာသိလာပြီမှန်ပါဗျာသိနေလူကြီးမှန်ပါလေမသိလို့လူမဖြစ်နိုင်သေးဘူးမှန်ပါလေဗျာဟုတ်နော်ဟုတ်ပါတယ်ဗျာသိလို့လူမသိလို့မဖြစ်နိုင်ဘူးမှန်ပါလေဗျာဟင်ကိုညင်နေသွားရင်ဒါတိရိစ္ဆာန်နေညင်နေသွားပါမှန်ပါဒါညင်တတ်အောင်လေသူလည်းညင်နေသွားရင်ဒါညင်တတ်အောင်လေမှန်ပါဟုတ်နော် သိမှလူမှန်ပါတယ်ဗျာဘုရားများလာတော့နောက်တော့အေးအေးပြီးနေနေပြီးစိတ်အေးလေဟောဒီလေအေးလေမှန်ပါဗျာစိတ်ပူနေတဲ့ချိန်တော့ဝင်ရပူထွက်ရပူမှန်ပါဗျာစိတ်အေးလာရင်ဟောလေလေအေးအေးအဝင်အေးထွက်ပြီးခန္ဓာတွေကထွက်ရတဲ့အတွက်ငွေပြီးအေးပြီးငွေပြီးအေးမှငွေပြီးအဲ့ဒါသိလာတော့မှန်ပါဗျာမကြားရဘူးမှန်ပါဗျာမှန်ပါဗျာ သိကြည်ရတာရှိမှန်ပါဟုတ်နော်ဟုတ်ပါဒီဒီတော့သူကလကာတော့ပွင့်သွားပြီပွင့်ပါဗျာပွင့်ပါဗျာကလကာတော့ပွင့်ပြီမှန်ပါဗျာဟင်ဒီကလကာတော့ပွင့်လာတာမင်းမင်းမနာမလားဒီမလားပါဗျာဟင်ဒီနာရောတော့တောင်းပေါ့နာရောတော့တောင်းပေါ့သူစားရတာသူစားပါမယ်ဗျာဒီချင်းရနိုင်ဘူးမရပါဘူးဗျာဟုတ်ကြည့်ပါ စိတ်ပါဖို့အရေးကြီးဆုံးမှန်ပါတယ်ဗျာစိတ်ပါဖို့အရေးကြီးဆုံးမှန်ပါစိတ်ပါရည်စိတ်ပါဖို့စိတ်မှန်ပါသာဓုသာသနာတော်မှန်ပါညာနိုင်ရယူသွားကြဆုံးယူပါပဲဗျာဟိုကြားပြပြောဦးမေဒုဥပိဒေမိတ်သွားတယ်သာသနာ3000ကြီးတဲ့မပူဘူးငါသားရဲ့လို့မိတ်ဆုံး3000နဲ့မပူဘူးလို့ခု2500ဆုံးကြောပါပြီဗျာရှိက450လောက်မှန်ပါတယ်ဗျာဟုတ်နော်မှန်ပါဗျာ ဟိုနာမည်ကံသာသနာတော့ရှိကောင်းရှိမယ်ဆိုပါဘူးတကယ်သိခါတင်သာသနာအဖြစ်ကြီးကိုယ်မလို့နာမည်ကဗုဒ္ဓဘာသာပြလို့ရှိမှာသူဒေဝုစီအရောဟောမှာပေါ်ရှင်ညာနိတရာပါကိတရံပေါ်ပါကိတရံပေါ်အဲဒီရောသူသူတို့ဝင်စားတဲ့ဓမ္မိတာအဲ့ဒါဗုဒ္ဓဘာသာဘုရားဗုဒ္ဓဘာသာအဲ့ဗုဒ္ဓဘာသာမှုဗုဒ္ဓဘာသာတောင်းပြီးတော့ဒီကုမ္မန် ဘုရားဘာသာတော့ဘုရားဘာသာအဲ့လိုတော့ရှိကောင်းရှိမှာဟင်ပြီးတော့အင်ဒိုနီးရှားမှာအင်ဒိုနီးရှားလည်းဝေရင်ကဗုဒ္ဓဘာသာတွေဟုတ်ဟိုမွတ်စလင်ကပြုလိုက်တော့မွတ်စလင်နိုင်ငံဖြစ်သွားတာဟုတ်အင်ဒိုနီးရှားလည်းဗုဒ္ဓဘာသာပဲလေဟုတ်နော်အဲပါကစ္စတန်ကဆိုရင်တို့တို့ရဟန္တာပေါင်းများများစွာထွက်သွားတဲ့နေရာတွေဗုဒ္ဓဘာသာတွေလေဒီကတော့အိန္ဒိယပေါ့ခုနောက်ပိုင်းမှာပါကစ္စတန်ဖြစ်သွားတာဟုတ်လား အဲအင်ဒိုနီးရှားမှာလည်းအဲဒီတောင်ကုန်ရွာတွေဝါကိုတက်သွားတယ်အဲမာသီဖရာတော်တို့လေအမေကြီးသူတို့မေးကြည့်ဘုရားဘာသာဘုရားဘာသာဆိုလို့ဘုရားဘာသာအကြောင်းမေးကြည့်တယ်တရဏဂုံအကြောင်းမေးကြည့်တယ်အဲမိဂါဒုက္ခနာတာအကြောင်းမေးကြည့်တယ်မသိဘူးနာမေကံဘုရားဘာသာတော့တန်ကြီးကောင်းတန်ရင်မယ်မှန်ပါဗျာသိခါဒီဘုရားဘာသာကိုယ်မှာကိုဆိုလို့ပြီးမှန်ပါဗျာဟုတ်နော်ဟုတ်နော်ဒီသိခါနဲ့ စေကုဝေချောကုံကပါဏာတိပါဒအမဘာတိတို့သိက္ခာတင်လို့လားကျူလို့လားမှတ်လို့လားပါဏာတိပါဒအမဘာတိတို့ဒါနဲ့တရေကုံပေါ်လာမဟုတ်ဘူးလားဟုတ်ပါရဲ့သိက္ခာမတင်ဘူးဗျာဟုတ်ပါအမဘာတိကနဲ့တို့ပြီးတာဟင်ဒုက္ခဝိဒုဒရဏကုံနဲ့ဟိုအပမရာတတိပေးတာကအဲ့ဒါနဲ့သိက္ခာတင်ခိုင်းတာလေတို့ကသိက္ခာမတင်ဘူးလေဟုတ်လားဒီကတော့ပတိနဲ့သိက္ခာတင်တာဟင် ဟုတ်ဗျာဟိုပြောနေကြတိုင်းဆိုရောအဲ့ဒါအဲ့ဒီနေ့ဥပုံကြီးကြောင်းသွားတာမဟုတ်ဘူးလားမှန်ပါဗျာကြောင်းသွားတာဗာပြောတာတော့ချော်ကုန်နွားများကိုသိကျဲခဲကိုနွားကြောင်းနာကြောင်းတယ်လို့လူစီကလေးကိုတတိနဲ့ကြောင်းလို့ပြောတာမှန်ပါဗျာချော်ကုန်ကြောင်းရောက်တော့ကြောင်းလို့လားဟုတ်ပါပါဒီတော့ဟုတ်ပေးသေးတယ် ဟင်တော်တော်လုံးအောင်ဗျာကျောင်းမှာကျောင်းပါကျောင်းနဲ့လို့ဘယ်လောက်ရှိလို့လို့များခါတိုင်းနေတဲ့ပိုးဆိုးရဗျာခါတိုင်းနေအိမ်မှာဖြစ်သလိုစားတာဗျာကျောင်းလောက်မှာသူများရှိစားမှာမို့စီလေးဘူးထက်ဆန်လေးတိုင်းဟုတ်တယ်ဟုတ်တယ်ဟင်အဲ့ဒီနေဘုဒ္ဓနာကြီးကြီးမှန်ပါဗျာဟင်မှန်ပါဗျာပြီးတော့ခါတိုင်းနေ သူလည်းသူရာဖွက်ကိုလည်းကိုရာဖွက်နဲ့အလုံးရုပ်လေးလို့ငော့မကြည့်အောင်အဲ့ဒီနေ့ဘာမှမရှိမှကြောင်းစုစကားပြောကြားလာဘူးဒီလိုမရပါဘူးတော့မရဘူးဘယ်လိုရမိခါလဲမရှိပါဘူးဗျာဒီဦးတော့မှန်ပါဗျာဟင်ဒီတော့ငုံပြရအောင်တော့သိက္ခာတွေဒီပေါ်မှာရပါပါသိက္ခာစီဒီမှာလူလည်းလူသိက္ခာတင်ရမှာ ဟုတ်နော်ဟုတ်ပါရဲ့ဗျာအဲ့ဒီတိတို့ကလိုရမှာဗျာလောက်ပါပဲဗျာဟင်လောက်ပါပဲအဲကြောင်ကြောင်ဆိုတာအဲ့ဒါပြောတာမရှိသေးဘူးအဲ့တော့သူကနောင်ကြံရင်ပါလေပဲဒီလိုနာမည်ခံလောက်ကြံရတော့မှာဆိုလို့မှန်ပါဗျာဟင်ကြီးကသင်ပေးမဲ့ဆရာလည်းရှိမှာမဟုတ်ဘူးနော်မှန်ပါဗျာဟင်ကိုကဘယ်တော့ပဲကြည့်နေနေနေသင်ပေးမဲ့ဆရာရှိမှာမှန်ပါဗျာမတော်ဘူးတော့နောက်ဘူးအခုဒီလိုဒါတို့ ဖယားမပါလို့လာနိုင်တာမဟုတ်ဘူးလားဟုတ်ပါရဲ့ဗျာဖယားမမပါရင်ဘယ်လိုလုပ်လို့အကိုကြီးဟုတ်ဘူးသန္တဝါဝါဖြစ်တယ်ဟင်သန္တဝါဝါဖြစ်တယ်ေကမြကလေးဝါရောက်ပေါင်းမယ်။ဥဒုမနာကြာလို့ကြာဘူးတလား။ကျိုးတို့ခိတ်ခါတော့ကဘူရံကုန်ကလာတဲ့တက္ကမကြီးကို တို့တို့မာဘောနေစရာတော့ဘူးကျင်လို့ငါဘာလို့ပါအာနာလိုက်ချက်ပို့ပဲဆိုတော့ကလေးဝါဘူးအဲ့မာဘောနေစရာတော့ပဲဆိုတယ်ကလေးဝါမျိုးဆိုပို့ထားပေးတယ်ပြောဘူးလေဒီကိုကဒီဒီဘယ်ရောက်မှမပါတာဒီကလေးဝါတော့မပါဘူးမှန်ပါဗျာရောက်ရောက်ပါတော့ဘယ်ရောက်ကြတော့ဒါသက်သက်ရပါ တင်ကားလားဗျတည်ကားဟုတ်ပါလေဗျတည်ကားပြင့်ပါပါဘယ်လိုလဲလားအော်ဘလူးဘလူးစီးကြရအောင်အာကောင်းပြောတော့ဒါလေးအိမ်မှာထားခဲ့ဟင်သူတို့ဒီမော်ဘီကျောင်းလာတာကလည်းထားခဲ့တယ်မှာထားခဲ့တယ်ဟုတ်ဟုတ်ကလားဟင်အဘဖြစ်လို့လို့မတက်နိုင်ဘူးမတက်နိုင်ဘူးအားပေးတော့ဗျာအားပေးတော့ဒါတိတော့တော့ထားခဲ့ဘူးဆင်လို့ အာဟုတ်ကဲ့လားတတိဆန်လားအာတော်ဒီကလေးဝနိုင်ဘူးပါပါသူတွေကငါးလို့ပါဘူးဘိုးတော်ကဒီလိုပါပဲဟေးဟောလမ်းလမ်းပြီးသူနဲ့ကျွန်တော်တန်းရောက်တာဟေးလမ်းပြီးသူကရှိတာပြောနေမှားကလားမှန်လားစဉ်းစားဖို့တော့မလိုပါဘူးအဲ့ဒီတိုင်ခုချိန်မှန်ပါဗျာလမ်းပြမဲ့လူရှိတယ်ရှိပါတယ်ဗျာအဲ့ဒီနောက်ပိုင်းကခုနကအယောင်ပြသာသနာကြမှာတော့ နောက်ကမဲ့လူရှိဒီမှာရှိတော့ပဲမှန်ပါပါဟုတ်လားဟုတ်ပါဘူးတို့ယူထားမှန်ပါပဲယူပါမယ်ဗျအဲ့တော့တို့ဆရာသမားလည်းဘာမှမလိုပါဘူးအဲ့ကြာကျင်တာတတိလည်းမလွတ်ဖို့ပဲမှန်ပါဗျဟင်မှန်ပါဘူးနာလာလည်းမလွတ်နဲ့သိုးတာလာလည်းမလွတ်နဲ့မှန်ပါဗျအဲ့ဒါပဲလူတာပဲမှန်ပါအဲ့တော့ပထမတော့ဝင်ပြီးပဲသိချင်းချင်းနဲ့လာပါမှန်ပါဒီချိန်ဒါလုံးမယ်ဆိုတော့ဝိနည်းတာလုံးကြည့်နောက် ဒီချိန်တတာလုံးချိန်သိဘောကူလာတော့မှန်ပါဗျာတို့လည်းအဲ့ဒီကပါလာတာမှန်ပါဗျာပထမမလုပ်ချင်ပါဘူးမှန်ပါဗျာဟုတ်လားနောက်တော့သူတရားကူကဆွဲတော့တာမှန်ပါဗျာဒီချိန်ဒါမလို့ရမနေနိုင်ဘူးမှန်ပါဗျာဟုတ်နော်ဟင်ပြန်လို့ဖြစ်လာတယ်မှန်ပါအဲ့တော့ဝေအေးထွက်နှွေးတွေ့မှာရှင်ကွာဒါလည်းကိုကျူပွဲကျူပါမှာမှန်ပါ ကိုကြည့်တဲ့ကျဘယ်မှမလိုက်နဲ့တို့ပြောနေကြဆိုရင်ကိုကြည့်သမားတွေဇာခုံနဲ့ညက်ွက်တဲ့ဘူးကုတောင်းတာပဲမှန်ပါအပြာသမားသူဘယ်ကတော့သူကြတာဒီဇာခုံလာပြမှာပဲလေအေးတော့ဇာခုံလို့ပြီးတော့သူသွားရလိုက်ကြည့်မနေနဲ့ဇာခုံမှာတခါတည်းထိုင်ချထားလိုက်မှန်ပါဗျာကိုကြည့်တော့ဒီတိုင်းမဟုတ်ဘူးလားဟုတ်ပါတယ်အဲ့ဒီတိုင်းနဲ့ဘယ်မှမလိုက်ရဘူးမှန်ပါဗျာကြာနေတာပြကြည့်နောက်တော့အေးတာက ဒီတိုင်းဟုတ်တော့လှုပ်လှုပ်ပါလားဒီတော့လှုပ်ဒီလှုပ်လှုပ်လှုပ်လှုပ်ဆိုတာ ਨੇ ဖြစ်ပြက်ဆိုတာတူတူမှန်ပါဗျာစာရဲကြတော့ဖြစ်ပြက်နေတယ်လို့ပြောတာဗျာအဲ့ဒါစိတ်မတွေးဖြစ်လေစိတ်အေးတွေစိတ်အေးတွေတွေးအေးတွေတွေးအေးတွေစိတ်စီလုံးတွေစိတ်စီလုံးတွေဟောဝင်ထွက်နေတဲ့စီလုံးတွေနဲ့မှန်ပါဗျာဒါကကြအေးလှုပ်လှုပ်ငွေလှုပ်လှုပ် မှန်ပါဗျာလှုပ်လှုပ်သွားမယ်ဖြစ်ပြနေတာအတူတူမှန်ပါဗျာဟိမှန်ပါဟုတ်တယ်နော်ဟုတ်ပါဗျာအဲ့ဒီလောက်ဆိုတွေကဒုစိတ်တော်တော်သင်ကျေးပြီးရမှန်ပါဗျာဟိဟိတွေးနေတော့ကဘူးတဲ့စိတ်ဟောအတွေးရတော့ဘလောက်အေးတော့မှန်ပါဒါလည်းသိချင်ချင်းနဲ့ရှုွက်တာကြည့်မှန်ပါနောက်တော့အေးလှုပ်လှုပ်ကရှုပါများတော့သိယုံလို့မြင်ကိုလာတော့တာဒီရဲ့သွားလာရတဲ့ တန်တန်နမိတ်ကြီးလေမှန်ပါဗျာဟုတ်ဗျာသို့တော့လူတိုင်းမဟုတ်ဘူးတို့တပြည်လုံးအဲ့ဒီနှခေါင်းကမှခိုင်းတာတဲ့မှာနှစ်ယောက်လားသုံးယောက်လားလေးမတွေ့ပဲနဲ့ညာတက်တာဟင်လေးမတွေ့ဘူးညာတက်တာဟုတ်တော့အဲ့ဒါကဘာတွေ့လို့လေဘက်ကတတိအားကောင်းပြီးတော့လေဘက်ကဘုံနှခေါင်းဘက်ကလာတွေ့တော့မောမောမောမောနှခေါင်း လေတိုက်ခိုက်မှုကြောင့်နှာခေါင်းပေါက်ပြန်နေတာခေါ်မှာပေါ့မှန်ပါဗျာနှာခေါင်းမမမမမမမမနဲ့ဟင်အဲအဲ့ဒီနှာခေါင်းမမတွေးပြီးတော့ညံတက်သွားတာနှစ်ယောက်ပဲတွေးခဲ့ဘူးတယ်မှန်ပါဗျာညာတော့ဒီလေဘက်ကတွေးတာများလေဘက်ကအဲ့လိုတွေးလေကိုရှုခွက်ကိုရှုလေတော့မလိုက်ရဘူးမှန်ပါဗျာမှန်နဲ့မျက်ခွက်တဲ့လို့အရေးပေါ်ရင်မှန်ကြည့်မှန်ပါဗျာမှန်ကြည့်လေအရေးကဘူးတင်ရှားလေမှန်ပါဗျာဟင် ကြာကြာကြည့်ပါများတော့ကိုယ်မျက်ခွက်မှာရှိနေတဲ့နေယုကသာအိုမေဂါသာဘူးမသိနိုင်ဘူးလေသိနိုင်ပါဘူးခင်ဗျာမှန်ပါလေရိပ်ပေါ်လို့အဲ့ဒီတော့မလိုက်ရဘူးမှန်ပါကိုရှုခွက်သာရှုမနက်နဲ့ခွက်တဲလို့ရိပ်ပေါ်သည်မှန်ပါပဲရှုသာရှုဘာမှမရှာနဲ့ဘာမှမရှာနဲ့မှန်ပါရှုရှုရမှာကနှာခေါင်းနဲ့လေနဲ့တိုက်ထားတော့မှန်ပါဗျာဒါမှတ်တဲ့ပုဂ္ဂိုလ်ဒါပဲတွေ့ရမယ်မှန်ပါဗျာတခြားတွေ့ရမှန်တယ် မှန်မဟုတ်မှန်ပါဗျာဒီနှခေါင်းနဲ့လေးနဲ့တိုက်တဲ့ပုဂ္ဂိုလ်နှခေါင်းနဲ့လေးနဲ့တိုက်တဲ့အကြောင်းငါသိရမည်မှန်ပါဗျာဒါကလွဲရတခြားဟာမဟုတ်မှန်ပါဗျာဒီအိမ်မှာချော်ဘုံနေတွေ့ဦးမှာပေါ့ချော်ဘုံနိုင်တော့မဟုတ်ဘူးပေါ့စိတ်ရိုက်ကြီးသူငြင်းကြီးသူကိုယ်စိတ်ရိုက်ကိုယ်မြင်လိုက်၍ကိုယ်တွေ့ရနေသားပြီးအဲ့ဒီမှာပြလို့ဘေးကမဟုတ်ဘူးမှန်ပါဗျာ ဟင်ဇာကာကြီးသူကြတော့အာတုပါဒီအပုတ်ဒီအပွားဒီအဲ့လိုတွေတချို့လည်းကြောက်ပြီးမို့တော့ဟုတ်ထင်သွားတာကိုမှန်ပါအဲ့ဒါမြင်သူရတာပြတာပေကမှပြတာမဟုတ်ဘူးမှန်ပါဘူးကမှ၆တာမဟုတ်ဘူးမှန်ပါဟုတ်တော့ဓမ္မမဟုတ်ဆန်းကျင်ဘက်ယောက်ျားဖြစ်ရင်မိမိချောလာလာလေးတီမိမဖြစ်ရင်ယောက်ျားချောလာလာလေးတီဟောလာတတ်ပါတယ် အဲ့ဒါမြူသွေးကထပြီးတော့ပြနေတာမှန်ပါသိကြိုက်တော်နေတော့ငါသူဒိတ်တာတစ်ခုမှကြားခဲ့တာပါပဲခုတရားကြီးကဟို60 90လောက်ရှိပါပြီအမျိုးသမီးလေးဆက်ချင်းတွေကပြည်လာဆိုတာသူကသူနာလာမတိုက်ကြပြီးပြုံးကြလိုက်ဒီဟိုလိုလုပ်ကြလိုက်နေအဲ့ဒီမှာညီမလေးညီမလေးနဲ့ထားလာလို့တာအဲ့ဒါတသက်လုံးညီမလေးနဲ့ပြီးသွား ဟင်အဲ့ဒါညီငါထပြတာနော်သင်္ခါရပြတာဟုတ်အဲမလိုက်ရဘူးကိုလိုကိုကိုကိုနှခေါင်းနဲ့တင်းနဲ့တိုက်တာဟာတို့ဘာလားဟိုဘာနဲ့ပြောရင်အချက်ပြခြင်းတယ်ကာများဆိုချက်ပြခြင်းတယ်နာကဗနမိုင်းနဲ့မောင်းနေပြီးဘာဖြစ်နေဒီအချက်ပြနေသလိုနှခေါင်းနဲ့တင်းနဲ့တိုက်တာချက်ပြပဲ သံလကာရှိတယ်လူရကာရှိတယ်သိလို့ရင်လို့တလို့သူကလုပ်သွားမယ်မှန်ပါဗျာဟုတ်ဗျာအဲမခေါင်းနဲ့လေးနဲ့တိုက်တာကိုဘယ်တော့မှမချိန်မပြန်နဲ့မှန်ပါဗျာဘာတရားရှိပြီမရှိပါဘူးနှခေါင်းနဲ့လေးနဲ့တိုက်တာမှတဲ့ယောဂီသည်နှခေါင်းနဲ့လေးနဲ့တိုက်တဲ့အကြောင်းပြီးလာပြီမှန်ပါဗျာဒီအဲဒီကလွဲလို့တခြားပြီးအမှန်မဟုတ်မှန်ပါဗျာဟုတ်ဗျာဟုတ်ပါအဲဒေါသကြီးသူကြတော့သူရဲ့တာရဲရဲကြီးခုတ်ထားတာတစ်ထိထားတာတို့တချို့ခန္ဓာကိုယ်တွေကသူတွေတွေ့ပြီးကြောက်စရာကောင်းပြီးထား ပူတာတွေလည်းမနေခဲ့ဟုတ်ကြအချို့ကြတော့မောဟကြီးသူကြတော့ပုံပြက်ပန်းပြက်တွေမွေတိမွေချောက်တွေအဲ့ဒါမျိုးတွေလာတော့ဗျအဲ့ဒါညင်ကဖန်ဆင်းတာနော်မှန်ပါဗျာညင်ဝဲကဖန်ဆင်းတာဘယ်ကမှလာကြတာမဟုတ်ဘူးဒီကမ္မထာယူတယ်ယူတယ်ဆိုတာအဲ့ဒီညင်ကိုဟုတ်ခင်နေလို့မှန်ပါဗျာဟုတ်တော့နော်များသောအားဖြင့် ပညာအားကောင်းတဲ့ယောဂီသာမမြင်ဘူး။တဏှာတော့ဖရိုက်လူတွေမြင်တာများပါပဲ။တရားအားကောင်းတဲ့ပုဂ္ဂိုလ်ကြတော့ဖရာဒီရဟန္တာဒီအဲကိုဆရာသမားဗံပြန်နေတာတဲ့ပါတဲ့နဲ့အဲ့ဒါကြီးဟုတ်မှပြီးတော့အဲ့ဒါကိုယ်လေးကြီးတဲ့တရားသွေးကပြတာမှန်ပါဗျာ။မမိလား။မမိပါရဲ့ဗျာ။တော်ဒီမလောက်တာမဆိုးလို့ပြောတာ။ဟင်ဟင်နှကောင်းတဲ့ဒီနဲ့တိုင်း တို့ပြောနေကြပေါ့ဗျာမယုံသီစာဒီမှရပါလို့မလို့စတ်ထားလို့ပါဘယ်နဲ့စတ်တာတရားပဲလေစတ်တယ်တော့ဆုံးအောင်လက်တာပြီးတာပဲဟုတ်နော်တညက်စာဘာပြီးမှတော့ချိုးတာလေချိုးတာလားချိုးချိုးတာတညက်စာမှတဲ့ယောဂီချိုးတာပြီးမှပေါ့အဲ့ဒီချိုးတယ်တော့ဆုံးအောင်လိုက်ကြည့်ဒါပြောနှခေါင်းလေးလေးနဲ့တိုက်တာမှတဲ့ယောဂီလေးနှခေါင်းလေးလေးနဲ့တိုက်တာမှအဲ့ဒါပဲအဲ့ဒါလေးသူပြောတာဝိုးဖြစ်နေတာမှန်ပါဗျာဟင်တညဟိုကိုနိုင်တော့ဟိုနိုင်ဝဲဆိုနိုင်ဝဲကစား မှန်ပါလေဟုတ်ကဲ့မှန်ပါဘာနိုင်ပြီဆိုတော့တဏှာကြီးတဲ့တော့မဟုတ်နဲ့မှန်ပါလေတဏှာကြီးကဘုံရောစီရောညည်ညည်သာတွေ့တော့များပါတယ်မှန်ပါဗျာတို့ကြိတ်တာထဲမှာတဏှာကြီးရဲ့ဘုံပြီးမထိုင်ရဘူးတဏှာကြီးပဲတဏှာကြီးတိုင်းတဏှာကြီးသိဉာဏ်တဏှာကြီးတိုင်းတဏှာကြီးသိဉာဏ်ထိုင်မှများတော့ခန္ဓာအနေဆိုမှန်ပါဗျာဟင်ဒါတော့ပြီးထိုင်ရတတ်တယ်တော့ဘုဒိဋ္ဌာန်နဲ့လောဘမကြီးနဲ့မှန်ပါဗျာ မပေါကြည့်လို့မယ်ဘယ်လိုတော့ကြည့်တဲ့တနာရီတဲ့ဘူးမှန်ပါဗျာဒီအာထုကာကနိုင်ဝဲနဲ့တနာရီဒီနှစ်ခုတစ်ခုပဲကောင်းမှန်ပါဗျာဟုတ်ကဲ့နိုင်ဝဲကောင်းဆုံးပဲမှန်ပါဗျာဒီနိုင်ဝဲနဲ့ကိုအာအကောင်ကြီးဆိုမှဟိုတနာရီကြီးယူမှန်ပါဗျာအဲဒါလိုကြီးကိုတော့အမောဗျာမှန်ပါဗျာလောက်ကြည့်ပါဟေးမကြည့်ပါမကြည့်ပါပဲမပါများတော့ဘေကတရားပေါ်မယ်မရှိဘူး နောက်ဖေးသွားရင်လည်းအမှတ်ကြီးပေါ်တာမှန်ပါဗျာသမင်းသားရင်လည်းပေါ်တာပဲမှန်ပါဗျာဘုရားရှိမှပေါ်လိမ့်မယ်မထင်နဲ့မှန်ပါတယ်ဗျာမမီလားမမီလားဗျာဟင်ကျဲတို့ရှိတာပါရှိတို့စားတာမှန်မှတ်တာပဲစားကျင်တာနဲ့စားတာလေးကြွားတွေ့မှန်ပါဗျာအတွေ့အကြုံငါပါတာလေမှန်ပါတယ်ဗျာအတွေ့ဝင်ဝင်မရရင်စားကျင်တာနဲ့စားတာဒါလေးကြွားတွေ့ မှန်ပါဟင်ဟုတ်လားဟုတ်ပါတယ်စားချင်တာနဲ့စားတာမှန်ပါကာလိပွားပြေတာအဲ့ဒါညာမယ်မှန်ပါတယ်ဗျာဒုရေရှိတာလည်းဒါပဲဖြစ်တယ်ဒါပါပဲဗျာစားချင်တာနဲ့စားစားတာလည်းပါဗျာဟုတ်ဗျာဟုတ်ပါတယ်ဒါလို့စားချင်တာကိုအရင်မတွေ့ဘူးလေစားတာကစားမှန်ပါပြီတဲ့ပုံကိုလည်းစားတာနဲ့ပြီးတာလေးမှန်ပါဗျာအဲ့ဒါသွားတွေ့တော့တာမရှားရဘူးရှားပါဘူးဗျာဒီမတန်နဲ့ဘောတာမှန်ပါဗျာတို့ပြောတဲ့ သမာဓိနမိတ်အဲ့လောက်ဒီကောင်းလာပြီဆိုရင်လေမှန်ပါဗျာအဲဒါဒါသမာဓိနမိတ်ရတယ်ဆိုရင်ကိုလိုကိုလိုမှန်ပါဗျာလို့ပါအဲလို့ပါများတော့တခါတည်းသွားရမှတန်းနဲ့ပေါ်လာဆိုလေအဲဒါဆိုသွားလာနဲ့အဲပေါ်မှန်းပြီးတာပေါ်လာတော့လားမှန်ပါဗျာမှသူပေါ်လာနော်ပေါ်ပါပြီးတော့ဘယ်ကပေါ်ရမယ်လို့မရှိဘူးနော်ရှိပါဘူးဗျာမှပြည့်တဲ့နေရာပေါ်မှာပဲမှန်ပါဗျာအဲဒါလေးလုပ်ထားလို့ငါမရှိဘူးပြီးတာနဲ့ပြီးသမ်းမှာချော်ကုန်ပြီ သိခြင်းလောက်ဒီမှန်လေးပါလေးမောပြရမယ်ဆိုမောတာနဲ့သိတာလေးကြီးမှတ်သွားရင်ဒုတိယဘဝပြေမရောက်ဘူးမှန်ပါဗျာတို့သာရောသုလသောတာပန်ကိုခေါ်တာပေါ့မှန်ပါတယ်ဗျာဟင်ဒုတိယဘဝတော့မတော်လို့တောင်းလို့လို့တော့အမှန်ခံနိုင်ဘူးဟုတ်ကလားဟုတ်ပါတယ်ဗျာဒီဘူသောတာပန်မကြီးတော့တော့မပြေကြဘူးပေါ့မှန်ပါဗျာဟုတ်နော်ဒီလိုမောတယ်မဲ့မလားမောရာဒီနဲ့တီလာဒီနာဒီမဲ့မလားနာရာဒီနဲ့တီလာဒီ ဒါလေးကမှန်နေအခုဝင်အောင်လုံးတော့ပါဗျာအဲ့တော့ငါပြရအောင်မယ်ဆိုကြောက်စိတ်ဝင်အောင်မလို့ငါမိသားစုနဲ့ဖွဲ့ရအောင်မယ်ဆိုအာဘုသိဝင်အောင်မလို့မှန်ပါလားဆိုဟောဗျာကိုမရောက်ခြင်းနဲ့အပေတော့တဘဝတော့သေးကြတရားမှန်ပါဗျာဟိဟုတ်ကလားလုံးဝမလားဒီကြောကုန်လေးမှန်ပါဗျာဟိအဖို့ဒီကပြန်ရင်ဗာနဲ့ပြန်มาတော့ ကျန်ပါရဲ့သိနေတယ်ဗျာ။ပဲသိရတဲ့ပဲ။ဘုရားကျောင်းဘာမှမလုပ်လည်းမိတာပဲဒီလိုလေ။ဘေးလာမှလည်းမိတာမဟုတ်ပါဘူး။ဘာနဲ့ပြန်မလဲမိတာဘူး။ဒီသူ့ကိုဟိုလိုကြီးတွေကလည်းမိတာ။ဒါပါရှိပါရဲ့။ဟင်ရှိတယ်ဗျာ။ နီးစိမ့်နဲ့ကြံမလားသမီးစိမ့်နဲ့ကြံမလားဘာစိမ့်နဲ့ကြံမလို့ကိုယ်စိမ့်နဲ့ကိုယ်ကြံမလားဘာနဲ့ကြံမလို့ဘာကြံမလဲပယ်ရှောက်လို့ရဘူးဒီကူညီနေကြတဲ့ညီနေတို့ကြီးလေဟင်ညီနေကြတဲ့ညီနော်မောင်တို့ဘုရားကိုအဲလိုဒုရပါဠိကိုမြတ်မှတ်ပြီးပါဟင် မှတ်ပေးတော့ဒါပြောဦးမယ်ချော်ကုန်ပြီလုံးမလုံးတော့မသိဘူးဟုတ်ပါပါဟင်ဟုတ်ပါပါဟင်ညာတဲ့ကြီးမှန်ပါပါဟုတ်တယ်မှန်ပါပါကျန်တဲ့ချိန်ကကိုလို့တာကိုအမှတ်မလို့ရဘူးမှန်ပါပါနေ့ကိုအမှတ်လုတ်ချင်တာလို့တို့တရားမှာကိုရုပ်တာမရှိဘူးညတာမရှိဘူးမှန်ပါပါရုပ်လည်းမှညလည်းမှမှန်ပါပါ ရုပ်လို့မမှတ်ဘူးဆိုရုပ်သွေးကြီးတန်နေမှာပေါ့။ညာလို့မမှတ်ရင်လည်းညာသွေးကြီးတန်နေမှာပေါ့။အဲတော့တော့တဏီကုံလို့ဆရာကြီးကလို့တဏီကုံအဲ့လိုကိုလုံးနိုင်နေတာကိုမှတ်နိုင်နေတာမှတ်ခဲ့ရင်ညကြကိုအားကောင်းမှန်ပါဗျာ။တိုင်တော့ကိုအားကောင်းမှန်ပါဗျာ။အထိုင်မှာအားကောင်းရင်နေ့မှာအားကောင်းတယ်။ဘာလို့နှစ်ခုကြားခံလဲမှန်ပါဗျာ။ နေမမဖဲမနေနဲ့မှန်ပါဗျာနေတော့ပြကိုလို့လို့ရင်မှားမှန်ပါဗျာညကြတော့စနေတကြထိုင်ပြီးမှားမှန်ပါဗျာပြောတာမှန်ပါဗျာအဲ့ဒါဝိပဿနာမှအနိတိမှာကိုမှန်ပါလေဗျာဟုတ်ကြဟုတ်ပါတယ်အနိတိတော့ကိုနောက်ပါမှာကိုမှန်ပါဗျာဟင်ဟုတ်ပါတယ်တေဂာနိဒါနနဲ့နေမင်းကို ရင်ဆိုင်လို့မရဘူးမှန်ပါဗျာသီလနဲ့ရင်ဆိုင်လို့မရဘူးဟောဒီဝိပဿနာနဲ့ကပြင်းမင်းကိုရင်ဆိုင်နိုင်တာမှန်ပါဗျာဟုတ်တော့ဟုတ်ပါရေရည်တင်းရင်ဆိုင်နိုင်တာပြောတာဗျာမှန်ပါဗျာရင်ဆိုင်မမလားရင်ဆိုင်ပါဗျာဒီတာဝန်တော်ဒီသာသူမတော်နာယူကနေကြိတ်ကနေဆိုရင်တော့ဟေးသာသူမတော်နာကြိတ်နေဘာပါတာဒီဟေးဘယ်ရောက်မတင်လို့တို့ကြီး ဒီမှာတော့နည်းနည်းပြရတယ်။ဘာမှမနေတော့။ဘယ်လိုမဲ။ဒီဟိုပယံစီလာအများဆုံးပြောတာကိုတော်နေ9ရောက်ဝေးကြီးတက်လာတယ်။ဟုတ်။တော်နေဘယ်လောက်ကြီးတက်လာတယ်နဲ့။မှန်ပါပဲ။ဒီပယံစီလာအများဆုံးပြောတာပဲ။ဟင်။အဲအဲ့ဒါဒီချော်ဘုံဒီကနေပါပဲ။မှန်ပါ။ကြားပါတော့ဟုတ်မှမထင်ဘူး။ဟင်။မှန်ပါပဲ။ဒီတို့တို့တို့ချော်ဘုံအများဆုံးဟုတ်တာ။ဟင်။ အဲတော့ဒါလေးနဲ့သူကတဘောကပုံသွားမှာဘုမာဘူးရလာတဲ့အရွယ်လေးနဲ့ရလာတဲ့အချိန်လေးနဲ့နော်ဒီသူများဘူးသားဘူးတပီးဘူးလေဘူးဒါတွေတော့တတလုံးကိုကတခြားပဲကြည်ပြူတယ်ကို့အတွက်ညတနာရီလောက်မှမတထားဘူးလားတထားပါဘူးခမောပေါ့လားဗျာကို့အတွက်ကတင်ကြီးလူသေးမှန်ပါဗျာတို့ပါတယ်ဟင်ကိုများအတွက်နဲ့ပြီးဘူးကြာကို့အတွက်လည်းကတင်ရအောင်ပါမှန်ပါဗျာဟုတ်ကလားဟုတ်ပါတယ်ဗျာ ကျင်းနိုင်မှာမလားကျင်းနိုင်ပါပါဘုရားဟိကျင်းနိုင်ပါဟုတ်ပါမလားဟုတ်ပါဗျာသူရမှာဒီအခုကလာကိုကိုကိုကေဒီနာဟောဒီဝိပဿနာပဲမှန်ပါလေဗျာအဲဝိပဿနာနဲ့အထုတ်တဲ့ပုဂ္ဂိုလ်များသိရမှာမဟုတ်ဘူးမှန်ပါဗျာဟင်ဟိုမသိငါဒီမှာမှသိနေတာကြီးမှန်ပါဗျာဟုတ်ဟုတ်မှန်ပါဗျာအဲ့လိုသိတိုက်တဲ့နေရာသိဖြစ်ချင်လို့သိတုံးလို့ဟုတ်ဗျာဒီမှာမှသိနေတာဟုတ်ပါရဲ့ဟုတ်ဗျာ ပျော်တော်တော်ဒါအစွဲရောက်ဖြစ်တဲ့ယုတ်ခံဒါအတ္တမမဟုတ်ပဲအနတ္တကြီးသူသဘောသူဆောင်နေတော့တို့ကအဲ့ဒီစိတ်မွေးနေရမယ်မှန်ပါဗျာဟေးပြီးတော့တော့ချော်ဖို့မျိုးပဲဝေဘူးကတို့ဝေဘူးကရှာမျိုးတော့ဆယ်ဝေဘူးတိုက်ကထွက်တာပေမင်းကြီးကသူပြောဆုံးနေဟင်ဇာနနီကသူကတက်80ကျော်မှာ တာမမူလာဘူးမှန်ပါဗျာပြင်မောတက်လို့ရှိရင်ပေးရပြီတော့ထိမ့်ပေးရဟင်အဲ့ဒီနေ့ကတရားဟောလို့ပြင်မောတက်တာဘေးကထိမ့်မလို့တော့တစ်ကောင်နဲ့တွေ့သူကိုယ်ရင်တက်ကြတယ်ဟင်အဲ့ဒီနေ့အပြောဆုံးနဲ့မှန်ပါဗျာပေးမနေ့ပြောဆုံးနဲ့ချော်ကုန်ပြီဘုဒ္ဓသာဒီမနေ့ရောဆုံးမဟုတ်လားဘုဒ္ဓသာဒီမနေ့ရောဆုံးမဟုတ်လား ဒီမိနစ်တော့မဟုတ်တာတဲ့ဒီမိနစ်တော့မဟုတ်တာတဲ့ဒီမိနစ်မရှောက်တော့ဘူးမရှောက်တော့ဘူးမရှောက်တော့ဘူးလေပြီကဲဒီလာယူယူဒါဒီကမှကြာဘူးအဲ့ဒါတော့ရှိပါပြီပါနော်ယူယူယူပြီးပါစပါအဲ့ဒါအတော့ရောကြပါလို့ခင်ဗျာဟောပါဟောပါဟောပါ ကာယဝါဝစီဝါမနောဝါသဘာဝဝါသတိယအမြင့်တို့ကိုရောက်ပါစေခြင်းအကျိုးမှာပထမဒုတိယတတိယသတိနေတောတိယဘုရားရတနာဘုရားရတနာဘုရားရတနာရတနာသဘာဝကိုအကျိုးရည်အမြင့်မြတ်လက်ဆုံးဘုရားရှိခိုးတော်ဘုရားမှာသော ဒီကေကူပါပလောဥပိသနာယိတေဟာဘံသာဓမ္မနိသမရတာဒီတေနာမိဘကိနိစိကုကုဘောပိနမရှောပေတောဇာနာဟောဣတမမကုသိတေနာကောကိုဣတံပါစေစိတ်ဣတံပါစေဒီအပ္ပခာနာဣတ္တဣတ္တပမထာနာရုပိ နိဝါဒပိရယိသူချမ်းသာသောကုချမ်းသာသောစိတ်တို့ရှိသောပိရောဂုတ္တရာမပြာသောအကျိုးတရားတို့ကိုတိုးပွားအောင်ကြိုးစားနိုင်ကြပါစေ။ရှင်ရပါဘုရား హాంతోంది తరణీనా క్షేమ్య మానాపామి లాంటి తరణీనా క్షేమ్య పంపన ဘောတခါဘောတခါဓမ္မရာသာဓမ္မရာ မိကံတတ္တဝါသံတိတိနာတိယသံတိနာတိတိယသာတိယမိသံတိသာတိပရဏိနာသေဝနာရှင်နာဘံဘောနောသေဝနာဘောပတာတိဘောပတာမောယာသာမိကံတတ္တဝါသံတိတိနာတိယသံတိသာတိသာမဟာဝရမိသံ สัมพุทธัสสะเกิดเกิดพระเกิดธรรมบัณฑิตนะโมตัสสะโตโตธรรมะนะโมตัสสะนะโมตัสสะโตโตธรรมะนะโมตัสสะนะโมตัสสะโตโตธรรมะนะโมตัสสะธรรมะนะโมตัสสะธรรมะนะโมตัสสะ

တာတိယံပိသမန္တရဏံကိသာမိတာတိယံပိသမန္တရဏံကိသာမိတာတိယံပိသမန္တရဏံကိသာမိတာတိယံပိသမန္တရဏံကိသာမိတာတိယံပိသမန္တရဏံကိသာမိသေသနာကမနာမဟာသုသမ္မာသမ္ဗုဒ္ဓတို့ကိုယူမဲ့သီလတွေလေဒီသီလတွေကဘုံကတော့ကြာအာယုံနောက်လိုက်တဲ့စိတ်ကိုအတိနဲ့ပေါက်ပါနော်မှန်ပါပါဘုံနော် အဲ့တော့အာယုံနောက်လိုက်တဲ့စိတ်ဆိုတော့အာယုံနဲ့ကင်းတာဆိုရင်တို့ဟိုနွားစကြနဲ့ပြောရင်တော့ပလတ်မြေခေါ်ဘုရားကိုတရားကိုသာနာကိုမြအာယုံပြောင်းခိုင်းတာပါပါဘုရားအဲဒီတဲ့အာယုံမပြောင်းရင်တော့သွားနေကြတာတော့သူသိကြကောင်းတာတော့ကာမအာယုံလေမှန်ပါဗျာဟင်ကာမအာယုံသွားမှာပဲအဲ့ဒီကာမအာယုံသွားလို့ရှိရင်တို့စိတ်ထဲကနေပြီးသားချင်းစိတ်ပေါ်ပေါ်ဗျာမှန်ပါဘူး ဟုတ်ဗျာမှန်ပါဗျာဒီတချေသိပေါ်မပေါ်ဗျာမှန်ပါဒီကမျိုးပြီးမှန်ပါဗျာဒီအဟောဟိုသူများကိုတတ်ဖို့ရောမပေါ်ဗျာမှန်ပါတို့မနောကာမအာယုပဲသွားရင်အဲတော့အဲဒီကာမအာယုပဲသိချက်ကိုသွားနေချမသွားရအောင်ပလတ်မီဖြစ်တဲ့ဘုရားကုံတရားကုံသံဃာကုံကို တတိနဲ့မှားရမှာအဲ့ဒါမပါရင်ဟောဒီသီလမလို့ဘူးမှန်ပါဗျာဒီသင်္ကေနိုင်မှာမသိဘူးဟုတ်နော်အဲ့တော့ယူတော့ကတော့ဗုဒ္ဓံတဏ္ဍဓမ္မတဏ္ဍသံဃာတဏ္ဍဒါရီမှာပေါ့မှန်ပါဗျာဝါတဲ့ခါကျတော့ဝါကျင်နာပွားအဲ့ဒါဓမ္မတဏ္ဍကိစ္စမျိုးကြီးတို့ပတိနဲ့ဆိုလို့ချင်းဟောပေါ်ရဖရာဘုံနဲ့သံဃာဘုံနဲ့လွဲရင်ပေါ့ဖရာဘုံတို့ဘုရားဆိုတာဗုဒ္ဓံတဏ္ဍကိစ္စမျိုး တန်ခါဘုံတော်မူပါပင်တန်ခါသနာကိသာမိအေဒီကလွယ်လို့ဒူမာစီကြတော့ဘာလို့မြင်မြင်နဲ့ကြားကြားတယ်မြင်မြင်နဲ့မမှိုက်တာဘသူကြီးပဲဝါကြီးကောင်းလဲဆိုးလဲဝင်လာမှာပေါ့ခမကြီးဝင်လာမှာဆိုလို့ကြားကြားတယ်မမမေးတာဘသူတန်ဘာပြောတော့တာညာပြောတော့တာအဲဒီကောင်းလဲဆိုးလဲကြိုက်မကြိုက်ဘူးဝင်တော့မှာပေါ့ဝင်မရဝင်ဝင်နဲ့ကြားကြားတယ်တရားတရားနှလုံးသွင်းသိနေတာဓမ္မဒနာကိသာမိမှန်ပါဘုရားသူတို့ကတော့ဓမ္မဒနာကိသာမိပဲပွားတော့ ညီညီနဲ့ကြားကြားတဲ့ကိုတို့ခုနကဆိုညူခဲ့ကြတဲ့ဝင်ဝင်နဲ့ထွက်ထွက်တဲ့ဟုတ်နော်ဟင်တို့ဓမီကြိမ်မှတဲ့ဆိုလဲအဲဓမီအုံကိုငှဲ့ငှဲ့တယ်ပေါ့ဟုတ်ဗျာမွေမွေပေါ့အဲဒါဓမ္မန္တရာကိသမီကြီးတွေကြာဟုတ်ဗျာအဲတတိနဲ့မှန်နေတာမှန်နေတာဓမ္မန္တရာကိသမီကြာဘွေးဘွေးမရအောင်ပေါ့ရေးထာနဲ့တတိကဦးရအောင်ရေးထာနဲ့တတိကမဦးအသွေးကဦးသွားမှာမှန်ပါပါ ကြားထားတဲ့တတိကဥရမယ်တတိမဥအတွေးကဥသွားရင်ဘာပြောသွားတာဘယ်နှင်းနဲ့ရောက်လာပါလဲဒေတာပဲဟောဟောဒီပီလာတွေပြီးတယ်ပြီးတယ်သံဃာတွေကဟောဒီတရဏဂုံနဲ့ဟောဒီအပမာဒပြီးတာဟင်ဟင်ဟုတ်လားဖြေချောကုန်းကအဲဒါဒီတို့လားတော့မှာပါဟုတ်ပါမလားဗျာဟုတ်ပါတယ်ဗျာဟင် ဘာတော့ဟိုအကောင်တကောင်မုန်းပြီးတာခေါင်းနဲ့ခြေတော့ဖြတ်ပြီးတော့အလေသားပဲသားတယ်ထင်တယ်ဟင်ဘယ်ပါ့မလဲခေါင်းမဖြတ်ဘူးလားခေါင်းမသားပါလားခေါင်းမသားပါလားဟောဒီကနကောင်းမစားပါဘူး။အမစားပါဘူးကြာ။အခုလည်းကောင်းမစားလို့ပြောနေတာကြာ။ဟင်လူငယ်ငယ်တို့ကတော့ဘာတော့ ငါပိကောင်းလို့ဘာလို့ဆိုရင်ကောင်းလို့ဘာလို့ဘယ်သူမှမစားကြဘူးအမေကညာကြည့်တာကောင်းတာမင်းဖြစ်တယ်ကောင်းတာမင်းဖြစ်တယ်တော့အဲ့ဒါဘာလို့လူပါအမှုလည်းတရဏဂုံကကောင်းကြမှန်ပါရဲ့ချော်ဖို့ကောင်းမစားလို့ပြောနေတာမှန်ပါစားလာကောင်းဟင်ဒီဥလို့ကောင်းတယ်ဆိုဓမင်းငါခံပြီးပေးနေတာဟုတ်လို့လားဟင်စောင့်ပါလေ ခုနတို့ပြောတဲ့ကြောင်းဆိုတာလေမှန်ပါပဲတို့ပြောတဲ့အတိုင်းကြောင်းလို့လားကြောင်းပါပဲဟင်ဟုတ်ပါမလားဗျာအဲ့တော့တို့ကသီလပြီးတော့မေချာနိုင်ကြတယ်ဟောဒီတရဏဂုံမြင်ပြီးတာနော်သူပါမဟိုကလုံမှာပါအဲ့ဒါမြင်အောင်ကြည့်ထားပါဘုရားကဲသီလကြီး पानादि पादावयामी देखा भ्रांत मारी यामी आठीना दाना विरामनी देखा भ्रांत मारी यामी आत्मा सिया देखा भ्रांत मारी यामी मुभावारा विरामनी देखा भ्रांत मारी यामी पूरा मेरे यामी साप ပမာဒဌာနာဝေရမဏိတိခာဗံသမာရိယာမိဝေရမဏိယာမိသမာဓိယာမိဝေရမဏိတိခာဗံသမာရိယာမိကိကာလဘောဓနာဝေရမဏိတိခာဗံသမာရိယာမိဝိကာလဘောဓနာဝေရမဏိတိခာဗံသမာရိယာမိသေသနေသာဒီတပိယဝါရိတဝါရိတဒုက္ခဝိဒုက္ခဒါသနာဒါသနာမာလာခန္ဓာမာလာခန္ဓာဒီပနာဒီပနာအာရဏအာရဏမန္တနာမန္တနာ ဝေဒနာဘာနာဝေရမဏိဒိဋ္ဌာဘာနမာရိယာဝေဒနာဘာနာဝေရမဏိဒိဋ္ဌာဘာနမာရိယာဩသာတယနာမဟာတယနာဝေရမဏိဒိဋ္ဌာဘာနမာရိယာဩသာတယနာမဟာတယနာဝေရမဏိဒိဋ္ဌာဘာနမာရိယာဒီလာရှိကိုကြည့်နော်ဘာနာအဲကိုလူမာလေးအကဒုခဲ့တဲ့ဆုံးမဆာအာယုန်ဒီဘာနာကဲလိုက်ဆုံးတာစီ

ආරෝපක කටවා කිනෝ අපමාචිනා සම්බාධි නමෝ